ဓမ္မမိတ်ဆွေပေါင်းတို့ခမညာဆရာတော်ဘုရားကြီးထာမသီလများခိုင်စောင့်တည်ကြမှာဖြစ်ပါတယ်ဆရာတော်ဘုရားကြီးဤသီလဂုဏ်တမာတိဂုဏ်ပညာဂုဏ်တို့ကို အာယုံပြု၍ရိုသေညှို့ကြိုးလက်ဆုံမိုး၍ရှိခိုးကြောကြပါစို့ခမညာဟော ဖူးမျိုးမှန်လျှော့အရောကြရသောဤပနာမကုသိုလ်ကံစေတနာကြောင့်ကိုယ်ဤချမ်းသာခြင်းစိတ်ဤချမ်းသာခြင်းကိုဆိုအပ်သောခါရဒုက္ခစိတ်ဒုက္ခဌာနတို့ဖြင့်ပြီးဝါကြပြီလေသူချမ်းသာသောကိုယ်ချမ်းသာသောစိတ်တို့ဖြင့်လောကီလောကုတ္တရာနှဖျားသောအကျိုးတရားတို့ကိုဒုပွား ကြိုးစားနိုင်ကြပါစေ။အာမန္တိတိတရဏိနာတဟတိတရဏိနာတဟအထင်ကသမ္မာနာကတအထင်ကသမ္မာနာကတဥပောတထသီလဥပောတထသီလတမာတိယာမိတမာတိယာမိအရှင်ဘုရားအရှင်ဘုရားဘုရားတပည့်တော်တိဘုရားတပည့်တော်တိတရဏဂောတရဏဂော သုံးပါးနိသုံးပါးနိရှင်းပါသောရှင်းပါသောသီလတော်မြတ်ကိုသီလတော်မြတ်ကိုခံယူခံယူသောက်တိပါဣသောက်တိပါဣရှင်ဘုရားရှင်ဘုရားဣတံမေပုညဣတံမေပုညအာတဝခိယအာတဝခိယဝဟဟောတုဝဟဟောတုမရှင်ဘုရားရှင်ဘုရားဘုရားတပိတော်ဣဘုရားတပိတော်ဣဣတိလကုသူတိတိလကုသူတိအာတဝတယအာတဝတယဒီပါတို့ ၏ကုံရာကုံရာကုံကြောင်းဖြစ်သောကုံကြောင်းဖြစ်သောမေဖို့၏မေဖို့၏အထောက်အပံ့အထောက်အပံ့ဖြစ်ပါစေသာဖြစ်ပါစေသာရှင်ဘုရားရှင်ဘုရားဟာပမာတိနမမေမလျောမပေါ်မစားသောတတိတရားဖြင့်တံပါရိဒသီလသမာဓိပညာုံးတိတ်ခါကိုလွန်ညုံစွာဆောင်ထိန်ဆောက်တည်နိုင်ကြပါစေ။ ပြောခဲ့ပြီးရဘာလို့နှောက်ကြတာတို့ဒီကံကုန်တွေမနေ့ရက်တည်းရောက်တော့ဗျဟုတ်ဒီနေ့ရောက်တဲ့ဖွဲ့မေးရဒီနေ့ကမနေ့ဖွဲ့ရကာဘွဲ့နေနေလို့ပါဗျာဟုတ်ကလားဗျာပါပါဗျာကျွန်တော်တစည်းပဲရောက်ပါသေးတယ်တစည်းကျန်တော့နောက်တစည်းဟာနှစ်စည်းလာတာတစည်းပြက်နေလို့နောက်တစည်းပြောင်းငှားနေရပါတယ်ဗျာဦးကြီးတို့ဖွဲ့ပါမထင်မောင်းများမနေ့ရက်ရောက်ပါပြီဦးကြီးတို့ရောက်ပါ ဘောဆန်လေးဥညစ်တင်တို့ဖွဲ့ဥညစ်တင်ဖွဲ့ဥညွတ်လေးရန်ကုန်လေးအကြံဖန်လုပ်အကြံဖန်လုပ်နေတဲ့ကိုထင်လားရန်ကုန်ဆိုယုံကုန်မယုံတာဗျာအခုရန်ကုန်ကမဟုတ်ဘူးလားပါပါဗျာဟုတ်ပါတော့ဖူးကစားမယုံအောင်ပါဘယ်နဲ့ဗျာကားသုံးစီးလာတာအတူတူလာတာဟိုဟာဟိုဟာမပြည့်ဘူးဟိုဟာပြည့်တယ်ဆိုရင်တော့ဒါမဖြစ်နိုင်ဘူးဗျာဟင် ဖြစ်နိုင်မှာမလားဘူးလားမဖြစ်နိုင်ပါဘူးဟင်ကိုဟာတော့မပြည့်ဘူးကိုဟာတော့ပြည့်တယ်ပြည့်ရင်လည်းရှေးစင်နောက်စင်နိုင်ဝဲလောက်ဆိုတော်သည်ဟင်ဟဲ့နိုင်ဝဲလောက်ပြည့်တယ်ဆိုတော်သည်ခုဟာကဘယ်လောက်ကြီးပြည့်ထောင်ခြင်းမို့ဟင်ကျန်ဖန်ဆန္ဒပြည့်သွားတာပေါ့ဗျာဘယ်လိုလဲအာရန်ကုန်ဆိုမယုံများဟင်ဒီတိုင်းပါဗျာဟွာလာဟို ဟိုရွှေချီကြဘူးသလားတရီခိတရာအဖေဟိုခမဲတော်ကသူကတရီတခြားစာဟိုသူ့တိုင်းပြည်တောင်းတာလေအဲ့တော့ခမဲတော်ကနေပြီးတော့တရီတခြားစာယူသေးကိုခွင့်ရေးပေးလိုက်တာအဲ့တော့သူသားတော်ကပါတော့အဲ့ဒီတခြားကိုအချစ်မင်းလေးလို့ဖြစ်အောင်ဘာလို့ဒီအဲ့ဒါနဲ့စီဝိုင်းတာလေ ဟုတ်ဗျာဟင်တော့တရေတခြားစားတောင်းတာလေအဲ့တော့ဟိုကလည်းတရေတခြားစားဆိုတော့ဒုထင်တာတော့ဖင်တထိုင်စားလောက်တင်မှာပေါ့တရေတခြားစားရှိတာဖင်တထိုင်စားမဟုတ်ဘူးလားဟင်အဲ့တော့ဟိုကဟိုရန်ကုန်နာနီးလို့နေမှာပေါ့ဗျာဟင်ကြံရီရောဖန်ရီရောမဟုတ်ဘူးဟင်ကြံရီရောဖန်ရီရောကောင်းတာဘူးဟဲ့အဲ့ဒီတရေတခြားကိုချီမြင်လေးလို့ဖြစ်အောင်ဟိုဒါထက်ထက်ကလေးနဲ့လေ လှီးလှီးပြီးအဲ့ဒါကိုနေယူတာလေဟောတာတည်တခြားစာပါပဲဆိုဟင်အဲ့ဒါနဲ့တည်ခိတ္တရာဖြစ်ထားတယ်ဗျာဟုတ်ကလားဗျာရန်ကုန်နဲ့အတူတူနေမှာပါခုတရက်ပေးတာပဲနေရယူကျင်တာတော့ဟင်တည်ခိတ္တရာဟင်ဟင်ဟင်ဖို့ဟင်ဟုတ်ပါဗျာ ဘာလဲဗျာဟောဘာလို့ပို့လို့မြောက်ဟင်တို့ဟင်တို့တို့ကတခါတော့လုံလောက်လုံလှပြီဗျာဟင်တခါတော့လုံလှပြီနာပြီးဖူးနေဖူးယုံနေပြီးသွားမှာဟုတ်နော်ပြီးတော့လာဖူးတဲ့ထဲမှာတို့ဖူးသူနေတယ်သူတို့ကိုယ်တော့ရည်စီတောင်းအောင်စင်နဲ့လာတာများတယ် ဘာလို့မဟုတ်ပါဟမ်ဘာလာဟိုရန်ကုန်ကလည်းသူတို့ရန်ကုန်ကအဲထွက်သွားတဲ့ကူတော်မှုသူတို့ရန်ကုန်ကထွက်သွားတဲ့ကူတော်သူတို့ရန်ခံပေးတာပဲနဲ့ညနဲ့ဟုတ်ဗျာဟုတ်ဗျာဟုတ်ပါဗျာဟုတ်ဗျာဟုတ်ဗျာခဏဆောင်ပြောတယ်ထင်လို့တဲ့တဲ့ယူပါခဏဆောင်ပြောတယ်ထင်လို့လားခင်ဗျာကအဲခဏမောင်မကြီးကတော်တော်မှန်သွားတာဟင်အဲလဲလောက်တောင်ကလည်းသူတို့လဲလောက်တောင်ကိုပြင်မနာလဲသူတို့လဲလောက်တောင်ကိုတော့ တို့လည်းလှုပ်တောင်းကိုတော်မူဟုတ်ဗျာဒါစီကလည်းသူတို့ရွှေချောင်းကိုတော်ကြီးရွှေချောင်းကိုတော်ကြီးနဲ့ဒုစီရောက်တာတယောက်မှရှိဘူးရောက်လို့လားဘူးရရောက်ပါဗျာဟင်ဒီတန်ဃာစီထိရောက်ဘူးဟင်ကျေးဇူးပါအခုဒီတိုင်းလာလို့ကတော့တနေ့မှတစ်ချိန်ဆိုတော့အတိုးနဲ့လာတာ တိကြီးကြီးနဲ့လာတာသေးသေးနဲ့လာတာလားကြီးကြီးနဲ့လာတာလားကြီးကြီးနဲ့လာရင်ဒီကပြန်သွားတတိပိုကြီးမှာပဲရှိတာပိုသေးမသွားဘူးပိုမှရတော့မှာကဲပါဗျာဟင်ဟုတ်နော်ပိုမှရမှာပေါ့ဟင်ဆုံးမဟုတ်ဘူးဟုတ်ဗျာဟင်အမရလို့လာလာလို့မရဒါနဲ့ပဲခေါ်ချိုးခေါ်ပြန်နေဟုတ်နော်ဟင်အထုတ်စမ်းပါ ဟုတ်ဗျာဒီခရီးဒီလောက်ပင်မနာကြီးလာမဲ့အစားကို့ထဲထဲကမက်ကင်ခရီးကဒီလောက်ပန်းပါဘူးဗျာဟင်မက်ကင်လန်ကလာလိုက်ရင်လေမက်ကင်လန်ကလာတော့တန်ခါနဲ့မတွေ့နိုင်ဘူးလားအဲ့ဒါတို့နဲ့တိုက်တိုက်ရိုက်တွေ့မှာဗျဟင်မဟာမြိုင်လန်လာလို့ကတော့တို့နဲ့မတွေ့တာမှမယ်ဗျဟုတ်နော်ဟုတ်ပါဗျဟင်တို့ကနေ့ကဘာတော့အိတ်လေးသူနဲ့သွားနေသူပြောပြီးသားဥစားဖို့ ဟင်မှန်ပါဗျာအိမ်နေသူနဲ့သွားနေသူဟင်ကြာလေဝေးလေနေမှာမှန်ပါဗျာဟင်ဟိုကအိတ်ကြံနေမှာဟိုကတလှမ်းပြီးတလှမ်းသွားနေမှာဟုတ်နော်ကြာလေဝေးလေရှိမှာပေါ့မက်တင်လာငါသွားတော့ဒုနောက်ကကပ်ပါလာမှာပေါ့ဗျာသူသွားကူသွားပဲလေဟင်သူသွားကိုသွားပဲလေတို့ဘာတို့နည်းနည်းလှမ်းတာတော့ပဲရှိမှာပဲမလားမကန်ကတော့ဘာနေပါပဲဟုတ်နော် တို့ကလည်းသွားရဟုတ်မှာဗျာဗုဒ္ဓဘာသာကကျင့်မှုဥဆောင်တဲ့ဘာသာဗျာကိုယ်ကိုယ်ယုံဝုပြုယုံနဲ့ထားတဲ့ဘာသာမဟုတ်ဘူးဗျာဟင်ကိုယ်ကိုယ်ယုံဝုပြုယုံဆူတောင်းယုံမဟုတ်ဘူးတို့ဘာသာကလေကိုယ်တိုင်ကျင့်ပြီးတော့ကိုယ်တိုင်သွားသာသနာနော်ကိုယ်တိုင်ကျင့်ပြီးကိုယ်တိုင်သွားရမယ်သာသနာဟင်ဟွာဘောလေ အဲသူများဖះကိုကိုယ်မဲ့သာကိုဖះကိုကိုကိုရမှာလေဗျာကိုကိုနိုင်ပါမလားဟုတ်နော်ကိုဖះကိုကိုကိုရမှာဗျာဟင်ဟင်သူများဖះကိုကိုတော့အဲသူများဖះကသူများစီနေတာဗျာအဲသူများဖះကိုကိုကျွန်တော်ဝေးကြီးလာရတာမဟုတ်ဘူးလားကိုဖះကိုကိုကိုကျွန်တော်ကိုနဲ့တူပါနေတာဗျာဘယ်မှသွားဖို့မလိုပါဘူးဗျာဟုတ်နော်တို့ပါလား သစ္စာကိုသိရင် body ခေါ်တာကိုဟုတ်နော်အဲ့ဒီ body ဟာဗုဒ္ဓမဟုတ်လားဟိုတို့ဟိုဂေါရမယင်မှာဘုရားကြတော့တို့ကတမ္မာတံဗုဒ္ဓလို့သုံးတာဟုတ်နော်ဟိုတို့ဖျားငယ်လို့ခေါ်တာပေါ့လေဆရာလည်းမရှိဘူးတပည့်လည်းမရှိဘဲနဲ့တပါးတည်းကျင့်တပါးတည်းသိတပါးတည်းနိဗ္ဗာန်ဆံသွားတာကြတော့ပြည့်စည်ကဗုဒ္ဓလေသူ့ကြတော့တန်ဗုဒ္ဓလို့ခေါ်တယ်ဟုတ်နော် တာဝကစုနဲ့အဲပွင့်တာတွေကြတော့ဗုဒ္ဓလို့သုံးတယ်ဟုတ်နော်တောင်တို့လေဒီဆရာတော်ဘုရားကြီးကဘာတော့ကိုကဘုရားကိုတရားနဲ့ကိုကတန်ခါဖြစ်ထိုက်သွားပြီဆိုတာဟုတ်နော်ကိုကိုယ်တိုင်ဒီသစ္စာသိလိုက်လို့ body ဆိုင်သွားရင်ကိုပဲဘုရားပဲလေကိုပဲတရားပဲလေကိုပဲတန်ခါပဲလေဟုတ်နော်ဟင်အဲ့ဒါကိုဆရာတော်ဘုရားကြီးကဆိုတာ ကိုကဖရာကိုတရားနဲ့ကိုကတန်ခါဖြစ်ထိုက်သွားဤသွားဟုတ်နော်ဟုတ်နော်သူသစ္စာဆိုင်သွားတဲ့ပုဂ္ဂိုလ်ပေါ့သစ္စာ၄ပါးလုံးအဲနိဗ္ဗာန်និရောဓအပြင်နိဗ္ဗာန်အာယုံပြုထားတဲ့သစ္စာ၄ပါးကုံဆုံးတာကိုဟုတ်နော်အဲ့ဒီသစ္စာ၄ပါးစုံတဲ့အချိန်ဟာတို့ရဲ့တန်တာမှာတရဏဂုံ၃ပါးလုံးသူက မြဲသွားတော့တီယုံမကောက်မြဲသွားတာထင်တယ် နိအဲ့တော့ဒုက္ခနာအင်ကြီးကဘုရားရဲ့ကြောင်းတော်ကြီးမဖြစ်နိုင်ဘူးလားတရားထားတဲ့ဝိဒကတိုက်ကြီးဟောဖြစ်ပါဘူးဖြစ်ပါတာပဲတန်ခါသတင်းသုံးတဲ့ကြောင်းတော်ဟောဖြစ်ပါဘူးအဲ့လိုဖြစ်အောင်လုပ်ရမှာနိနာမည်ခံတော့ရန်ကုန်နေရန်ကုန်လားရန်ဘွားလားရန်ကုန်ပါဗျာဟမ်အရန်ကုန်လား ရန်ကုန်လားအရန်ကုန်လားမဟုတ်ပါဘူးဘာမဟုတ်တာတော့ရန်ကုန်လားအရန်ကုန်လားပြောတာလားဘာတော့ရန်ကုန်လားဟင်ပြောတော့ရန်ကုန်တယ်တို့ကတော့ရန်စုတွေထင်တာပဲဟင်ရန်ကုန်ဟုတ်မထင်ပါဘူးရန်စုတွေနေမှာအဲ့တော့တို့ငငယ်တုန်းကမိဘတွေကကလေးတွေကိုသူတို့သားသမီးကိုမေးလိမိထားစီတယ် ဟဲ့သားဟဲ့သမီးပဲလော်ဝါမလားလှဲဖီမလားမင်းအဲ့တော့တို့သာသားသမီးနေရာနေဘယ်လိုပြောမလို့လှဲဖီပဲလော်ဝါမလားအဲ့ဒါရန်ကုန်လီတန်တဲ့လားရန်ကုန်လီတန်ဗျာဟုတ်ဗျာဟင်အဲ့ဒါသူများလီတန်လားရန်ကုန်လီတန်လား ဟုတ်နော်ဟင်တော့ဘယ်လိုလုပ်ဘယ်လိုကကဗျာကြီးပဲလေခင်ဗျာဒါကြီးတော့တော့တော့ပဲလို့လည်းမရှိလဲလည်းမရှိဘူးအဲတို့ကြောင်းတကာကတော့ပဲလို့လည်းမရှိဘူးလဲလည်းမရှိပါဘူးဝါစရာလည်းမရှိသူဖီးစရာလည်းမရှိဟုတ်တယ်နဲ့တင်ပါဗျာဟုတ်တယ်နဲ့အဲတော့တို့ကလူဘဝနေရတာကွယ် တို့လိုရဟန်းမဟုတ်ဘူးဟုတ်နော်လူဘဝဆိုတော့အဲလူချင်းဝတ်ဒီกินနိုင်ပါမလားပြီးတော့ရှိသမျှဝတ်တရားအဝတ်ထုတ်အကုန်လုံးထမ်းပူထားတာဟုတ်နော်ဟင်အိမ်တော်ဝတ်ဒီတာဝတ်သမီးဝတ်ကနေနောက်ဆုံးတော့တိုင်ဝတ်ပြီဝတ်တီတိဟုတ်ဗျာဟင်ဟုတ်နော်တိုင်ပြီတော့ဘာအကုန်လုံးတို့ကထမ်းနေရတာဗျာရှိသမျှအဝတ်ထုတ်တည်နေနေရတာအဲ့တော့တို့လူအလုံးကြုံမကျင့်နိုင်တော့ကျင်ရင်ကျင့် ဟုတ်ကာမအာယုန်နဲ့လောကီအာယုန်နဲ့ခံစားတဲ့ဘက်ကတရားလေးချင်းနှစ်ဖက်လောရမှာလေစီရင်ပဲလို့ဝါမယ်ဆိုလို့ဟုတ်ဗျာလေစီရင်ပဲလို့ဝါမယ်ဆိုလို့ခမည်းတော်စကားနဲ့ခမည်းတော်ပြောတာကျွတ်တို့ပြောတာမဟုတ်ဘူးဟုတ်ဗျာဟင်အခုပဲနေတော့ဟိုလိုလှည့်စီယုံလာပဲလို့ဝါယုံလာကို အခုအခုအခုအခုအခုဟင်ဟင်လဲစီလိုက်နေသလားဘဲလို့ထိုင်ဝါနေသလားလုံးမေးမရအမဟင်ပြောတော့ပဲနဲ့ဟိုလဲစီပြီးဘဲလို့ဝါမယ်ဆိုအခုဘယ်လိုလုပ်တော့ဘဲလို့ပဲထိုင်ဝါအာဒီရန်ကုန်ဘယ်လိုရန်ကုန်မှမသိဘူးဟုတ်တော့ ဟင်နှစ်ဖက်လုံနိုင်တာပဲဟုတ်နော်တို့ပြောနေကြပဲကွအဲလူဘဝရလူရဲ့ရုပ်ခန္ဓာအတွက်ကိုနောက်ကအထိန်တော်ဖြစ်နေနာခန္ဓာ၄ပါးပါပေးရတယ်ဟုတ်နော်ဝေဒနာတင်ညာသင်္ခါရဝิญဉ်ကသူ့လူဘဝလူယုံကြည်အတွက်ကိုသူကစောင့်ရှောက်ဖို့လိုက်ပေးရတာပါပေးရတာဟင် လိုက်ပေးရပါပေးရတာသူတို့ကအများအားခွေးဖြစ်ရင်လည်းခွေးရုပ်ကြီးအတွက်ကိုအဲ့ဒီသူတို့နောက်ကထိန်တော်လေးယောက်ပါမှာပဲဟုတ်မလားငင်းတိတ်ဘယ်ဘဝရောက်ရောက်ပြအဲသူတို့ရတဲ့အဲရုပ်အတွက်ကိုသူတို့ခုနပြောတဲ့ထိန်တော်လေးယောက်ကပါတာကြီးတယ်ပဲဟုတ်နော်ပါပါပဲဟင်ပါဘူးလားပါပါမှာပဲခုတို့လည်းပါတာပဲပါတော့တို့ရုပ်ခန္ဓာရဲ့ခံစားမှုသူတို့ရုပ်ကြီးဘယ်ဟာနဲ့တည့်တယ်ဆိုတော့ဝေဒနာကခံစားပေးရတယ်။တင်ညာကဒါ တဲ့မတဲ့ကိုမှတ်သားပေးရတယ်နော်ဝိညာဉ်ကဒါတဲ့ဤမတဲ့ဤကိုပြောပေးရတယ်ဟင်စေရနာဥဆောင်တဲ့သင်္ခါရကအဲ့ဒါအဲတဲ့တယ်ဆိုလို့ရှိရင်ဆိုင်ရာစိတ်ကနေတဆင့်ဟိုကိုတို့နှုတ်တို့ခိုင်းပြီးတော့ရှာဖွေပေးရတယ်သူတို့လို့သူတို့လုပ်နေပါတယ်တို့ဝင်မလုပ်လည်းရတာပဲဟုတ်နော်ဟင်သူ့လူရုပ်အတွက်ကိုသူ့အထိန်တော်လေးယောက်ကလုပ်ပေးနေပါတယ်ဟုတ်ဗျာဟင်သူတို့ ဟိုတို့တော့နဲ့ပြောလို့ရှိရင်တော့ကျိုးကြနေတဲ့နွားလိုပဲကျိုးကြနွားကြဘူးလားသူတို့ရံကုန်ကြဘူးမဟုတ်ဘူးဟင်ကျိုးဆွဲပြီးကျိန်တို့နေဖို့မလိုဘူးကျိုးလက်ချထားလိုက်သူလမ်းမော်တာတင်ပေးလိုက်တန်းသွားတော့တာဟုတ်ဗျာအဲ့ဒါကျိုးကြတဲ့နွားခေါ်တယ်ဟင်ကျိုးဆွဲနေဖို့မလိုဘူးဟုတ်နော်ကျိန်တို့နေဖို့မလိုဘူးဟုတ်နော်ဟင်ကျိုးဆွဲဖို့မလိုဘူးကျိန်တို့ဖို့မလိုဘူး ဒီလမ်းပေါ်တင်တင်နာပေးလိုက်သူဟာသူကိုသွားနေတာလေဟင်ဟင်ဥမာမေဟိုအစင်းကြီးမှုဟိုလူကျူးဆွဲနေဖို့မလို့သူဟာသူသာသာလေးဆင်းပြီးသွားတာလေဟုတ်ဗျာအတက်မို့လို့အဲကြိတ်တို့ပြီးတင်မို့မလို့သူဟာသူသူအားနဲ့သူယုံပြီးသွားတာအဲ့ဒါကိုကြိုးကြတယ်လို့သူတော်ကသုံးတယ်ကျိုးလွတ်တပေါ်ဗျာကျိုးဆွဲလွတ်တပေါ်ဗျာအဲ့ဒါကြိုးကြတာမဟုတ်ဘူးလားဟုတ်ဗျာအဲ့တော့လူဘဝရောက်တယ် လူရုပ်လူခန္ဓာအတွက်ကိုတို့ဒီလောက်ထိသူတို့ရှာဖွေပေးပြီးပြီတို့မပါလဲသူတို့ရှာတတ်သွားပြီဟဲ့ဟုတ်နော်သူယုံကြည်ဘာနဲ့တဲ့တယ်ဘာနဲ့တန်းတယ်ဘယ်ဟာရှာရမယ်ဘာလုပ်ပါမယ်သူအကုန်သိပြီးသားတို့ဝင်ရှုပ်ဖို့လိုသေးလားမလိုပါဘူးဟေးဗျာနာကရာကြီးမောမနေနဲ့ကိုကကိုတတိနဲ့ကိုသူတို့လုတ်တဲ့ပေါ်တတိနဲ့လိုက်နေဖို့ပဲဟင်အဲ့ဒါလဲဖီမလို့လဲဖီမလို့လဲဖီမလို့ သူတို့အဲအဲ့ဒီရုပ်ပေါ်ကိုတတိတင်ထားတာလဲစီးတာမဟုတ်ဘူးလားဟုတ်နော်လုတ်ချင်တာလုတ်ပါဟိုဘယ်ဟာလုံးမမှားရမယ်မရှိဘူးမလုတ်ချင်တာလုတ်မှတ်တာပေါ့လဲဘဝတာမဆင်းနဲ့ဟုတ်နော်လုတ်ချင်တာလုတ်မှတ်ဘာလို့လုတ်တာတော့ကောင်းတယ်ထင်လို့နော်ဟုတ်နော်မကောင်းဘူးဆိုလုတ်တာဘယ်သူရှိတော့ဘယ်ဟာရှိတော့ဘယ်ဟာမှရှိဘူးအကုန်လုံးသူတို့ကောင်းတယ်ထင်လို့လုပ်နေတာ အဲ့တော့ကောင်းတာဟုတ်မဟုတ်လဲစီရင်သူတို့လောက်တာထိုင်ပြီးမှတ်ကြည့်နေယူပဲအဲ့ဒါတရားပဲခဲရင်သလားမခဲရင်ပါဘူးဟင်အဲ့ဒါမခဲရင်လို့ကိုခဲရင်နေတာဟုတ်ဗျာဟင်ခဲရင်ရင်ဒီလောက်ခဲရင်ခဲရင်မှာမဟုတ်ဘူးဟင်တို့ဝီဘူးဆရာတော်ဘုရားကြီးတော်အမြဲတမ်းပြောပြီးပြောထားရှိတာပဲလွယ်လုံးလို့ခက်ထားဗျာဟင်လွယ်လုံးလို့ခက်ထားတယ်ဗျာခက်လို့ခက်ထားမဟုတ်ဘူးဟင် ဒါလေးသူသူလုပ်တဲ့အပေါ်မှာကလေးတင်ပေးနေုံပဲလေလှည့်စည်းတာလှည့်စည်းတာလှုပ်ချင်တာလှုပ်ပါမှတ်ပါဟုတ်နော်ဘာလို့လှုပ်နေတော့ဘယ်သူမေးမေးကောင်းကောင်းကောင်းလို့လှုပ်နေတယ်ကောင်းတယ်တင်လို့လှုပ်နေတာကောင်းတာဟုတ်မဟုတ်မှကြည့်ဒါပြောတာဟုတ်နော်ဟုတ်နော်ပြီးတော့နောက်တစ်ချက်ကတို့ကအတွေးတွေးသလောက်တို့ကလိုက်ပြီးတော့လှုပ်လို့ပေးနေရတယ်နော်ဟုတ်နော် တို့ကတတိနဲ့သုံးလို့ရှိရင်အတွေးခိုင်းတာမလုပ်တော့ဘူးသူကိုယ်ပိုင်လုပ်ရမှာတတိပြီးအတွေးကိုပယ်မှာရှိရှိသမျှကိလေသာဘယ်တော့မှအနေနဲ့အတွေးပဲဟုတ်နော်ဟင်ကိလေသာတောင်းအောင်စဉ်တရက်ကိုဘယ်တော့မှနေနေသူ့ရဲ့လက်သက်တရက်ခံကအတွေးပဲဟုတ်နော်တို့ဒီဘက်ကလည်းဘောဓိပက္ခယကဘယ်လောက်ဘယ်၍ဘယ်လောက်ပြောနေနေတတိပဲဒီဘက်ကလည်းလေနော် ဘော်ဒီဘက်ကရ39ပါးတို့ဘာတို့များပါတယ်မက်တီဖူဒီများပါတယ်တတိပဲဒီတယ်ပါဟုတ်ဟိုဘက်ကလည်းအတူကြီးပဲဟင်ဒီဘက်ကတတိပဲဟိုဘက်ကအတူကြီးပဲဟုတ်နော်ဟင်အတွေးဘယ်ဟာတွေးတော့သူများအကြောင်းတွေတွေးတာတတိပါလို့တော့ကိုအကြောင်းကိုကြီးခိုင်းတာဟုတ်နော်ဟုတ်တယ်နော်အတွေးသူများအကြောင်းတွေးတာဟုတ်နော် တက်ရှိတက်မဲ့ပဲကွာမလေးသူများအကြောင်းတယ်လေဟုတ်နော်အစာစားဖို့ဆိုတွေကအဲဓမင်းဆိုတာသူများမဟုတ်ဘူးလားဟင်သူများအကြောင်းတွေးမှာပေါ့အမှားကကိုယ်မှတ်တာအတွေးကသူများပဲတွေးတာဟုတ်နော်သူများပဲတွေးပြီးသူများပဲအရေးဆိုတော့သူများအလုပ်တွေကြီးတွေတို့လုပ်နေရတာတို့လို့တို့လုပ်ပြီဗလားဟုတ်နော်တတိနဲ့ကကိုเจ้าကိုတွေးပြီးတော့ကိုလို့ကိုလုံမှာ ကိုလန်းကိုသွားခြင်းလို့ဒါလေးပဲခွာတာပါဟုတ်ဗျာကိုလန်းကိုသွားဖို့ပါလူသွားလားပါတော့လူမလူလူမနလူမပြမလူမအရိယာအဲ့ဒါကိုသွားလန်းဟုတ်နော်ဟုတ်တယ်နော်ဟင်အဲ့ဒါလူသွားလန်းလူသွားလန်းလူဖြစ်ရင်အဲ့ဒီတိုင်သွားရမှာဟုတ်နော်တို့ကအတွေးနဲ့ဆိုတော့အတွေးထဲမှာကြိုက်တာအောင်ပါနိုင် မုံနာရောဖာတိဘာသာရောအဲ့တော့ဖာတိဘာသာကဒိဋ္ဌာလေကြိုက်တာကပြိဋ္ဌာလေဟိမုံနာကငရဲလေဟိအဲ့ဒါသူများပူမဲ့လမ်းအဲ့တော့သူများပူမဲ့လမ်းသွားရှင်လားကိုလမ်းကိုသွားရှင်လားအခုကသူများ ပိုးတဲ့လမ်းပေါ်မှာရှောက်နေတာလားကိုလမ်းကိုရှောက်နေတာလားဟေးသကနိုင်မလူနဲ့သကနိုင်မလူနဲ့အခုအခုပြောတာရန်ကုန်မှရန်ကုန်မှရန်ကုန်မှဘယ်လမ်းရှောက်နေတတော့ဟုတ်ကလားသူများပိုးတဲ့လမ်းရှောက်နေတာအသက်ဘယ်လောက်ရှိပတော့40လုံးလုံးရှောက်နေတာပေါ့အဲ့ဒါထူးကြတာ40ပြဟိုဟိုဘက်ကဒီကနေ့တွေဘာတွေညာတွေမေးဦးမြာ ဟဲဟဲတော့ဒီဒီနာကဒီကနေရည်ရင်မရမှာဗျာဟုတ်ပါဗျာဟင်ဟင်အသက်ဘယ်လောက်ရှိသွားပြီကို65ဗျာ65ဒီအဲ့ဒီသူများလမ်းပေါ်လျှောက်နေဟင်ကိုလမ်းကိုလျှောက်ရသေးဘူးဗျာဟုတ်တော့နော်အဲ့တော့တတိကကိုသွားလမ်းကိုသွားဖို့ပါကိုသွားလမ်းကိုသွားဖို့ဗုဒ္ဓဘာသာကသင်ပေးနေတာပါဟုတ်ဗျာဟင်သူများလွတ်တဲ့လမ်းကိုမသွားဘူးဗုဒ္ဓဘာသာကတားပေးနေတာပါ ဟုတ်နော်ဟုတ်နော်ဒီလမ်းမသွားနဲ့ကွက်ဖရာကလေဟုတ်နော်မသွားရလို့တော့အမိန်မထုတ်ဘူးတူဖို့ပုဒ္ဓဘာသာကဒီလိုစိတ်ထားရင်ဒီလမ်းသွားရမယ်ဒီလိုစိတ်ထားရင်ဒီလမ်းသွားရမယ်ဒါပဲဖရာခွဲပြတယ်ဒီလမ်းမသွားရသွားပါဖြစ်မယ်ချိန်စာမရှိဘူးတို့မှာဟုတ်နော်ချိန်စာတိုက်ထားတာမရှိဘူးဟုတ်နော်တို့စာလို့တော့ဘာတော့အကျိုးမဲ့လမ်းဆိုရင်ဘုရားရှင်ကတားမြစ်ပါတယ် အကျိုးရှိလားဆိုရင်ဘုရားကဖြစ်အောင်တိုက်တွန်းပါတယ်ဟုတ်ဗျာဟင်ဟွာလာဟိတိသာဘဝတနေနာအဟိတိသာနေဝတနေနာတတ္တနာဘယဟင်တတိတိဘုဒ္ဓောဟုတ်နော်ဟင်အကျိုးရှိတာကိုတိုက်တွန်း၍အကျိုးမဲ့တာကိုတို့တားမြစ်တာဖះကဒီနည်းနဲ့တတ္တဝါတွေကိုကေတာဖះကေပုံကေနည်းလေလမ်းပြခြင်းနဲ့ကေတာတင်တယ်ဟုတ်တယ်နော် လမ်းပြဖြစ်နေကြတာပါဗျဟုတ်ဗျာပုံဖွားအချလောင်းနေကြတာမဟုတ်ပါဘူးဗျဟင်ဟင်အဲ့တော့တို့ကဖရာသားသမီးဗျဟင်ဖရာသားသမီးကဘယ်လိုသူများလမ်းသွားမလားကိုလမ်းကိုသွားမလားကိုလမ်းသွားပါဗျာမီးတော်ဖြင့်တမျိုးလုံတော်ဖြင့်တဖို့မီးတော်ဖြင့်တမျိုးဟင် ဟုတ်ပဲဒီရန်ကုန်နေရှင်းနေတဲ့နာမည်တက်ထားမလားအကတာလည်းတော်တော်များရှင်းနေတဲ့နာမည်တက်ထားသလားပဲဒါတွေဟင်ဟင်အဲ့တော့တို့ကလူသွားလန်းသွားမှာလူသွားလန်းခုနတို့ပြောတတိတလုံးမှာလုပ်ချင်တာလုပ်ပါလေပြောပြီးသားပဲမလုပ်ရဘူးလို့ပါလို့လားပါပါပြီးတော့တို့ဖရာရဲ့ အဲစာရဲတွေ့ရတာပြောမှာပေါ့ဗျာတောတာပံဖြစ်ဖို့ရာခေါင်းပါတဲ့ချင်းချင်းမလိုဘူးလို့စားဆိုတယ်ရှစ်ပါတို့ဘူးပါတို့ဆယ်ပါတို့ဒါတွေစောင့်မလို့ဟုတ်နော်စောင့်မလို့ပါပေါ့အရေးကြီးတာငါပါတော့ဒိခါပုတ်လားဟင်ဒါတော့လူချင်းကိုကိုတီလာကတော့ဘာကူပါမှာကိုဟင်ငါပါတော့ဒိခါပုတ်နဲ့အကျွေးရှင်းပြီးတော့မှ တမာတိထူထောင်လို့ရမှာပေါ့သီလမပါဘဲနဲ့တော့မရဘူးပေါ့သို့တော့ခေါင်းပါတဲ့သီလဖြစ်တဲ့၈ပါး၉ပါး၁၀ပါးဆောင်းဖို့မလိုဥပုရေရေဆောင်းဖို့မလိုပေါ့ပြိတ္တာသွားဖို့မလိုပေါ့ဟုတ်နော်ဟင်းကိုလိုကိုဖြတ်ဖို့မလိုပေါ့၅ပါးသီလနဲ့ကိုအိမ်တော်သားမွေးအလုပ်လုပ်ရင်းနဲ့တောတာပန်ဖြစ်နိုင်ပါတယ်လွယ်လွယ်လေးပါခုနတို့ပြောတဲ့ဟွာလားဟိုဟိုဘက်သွားမယ်အတွေ့ဟိုပဲဟုတ်ဗျာဒီဘက်သွားမယ်တတိဟူတော့ ဟင်လမ်းလေးပြောင်းစိတ်လမ်းလေးပြောင်းလိုက်ယုံပဲထင်တယ်အဲ့ဒါလေးပဲအဲ့တော့မှတ်ကြည့်ပါခြူတာလေးတခုလဲခြူတယ်ခြူတယ်ကိုတီးသလိုမှတ်ပါရှာပေါ်ခြူတာလေးစားရင်လေဟင်ကိုကခြူတယ်လို့တီးခြူတယ်သာမှတ်နေလေပြီးတာပဲကိုတီးသလိုမှတ်လိုက်ပါဘယ်လိုမှမမဟုတ်ပါဘူးမှတ်နေမတွေးပါဘူးမတွေးသေးကျင်တာပါဟုတ်နော်ဘယ်လိုမှမပါလို့လားပါပါပါပါဘူးဗျဟင်ဘယ်လိုမှမပါပါဘူးမှတ်တတ်တော်မှာမှတ်ရင်မတွေးဘူးဗျ မတွေ့သေးချင်တာပဲဗျဟင်မှန်ရင်စိတ်ပြေးဦးမလားဗျမပြေးပါဘူးအဲမပြေးတော့ဘူးဗျတင်ညာရှိနေတာပဲမှန်နေမှတ်ပါများလို့မတွေးရင်မှတ်တဲ့နေရာစိတ်ရှိလာမှာပေါ့မှတ်တဲ့နေရာစိတ်ရှိလာရင်သူ့အောက်ကရှိတဲ့အရှိကိုအရှိတိုင်းသူသွားမြင်တော့တာပဲတရားကရှာဖို့မှလူပဲနဲ့ရှိပြီးသားကြီးဥစ္စာဟုတ်နော်ရှာဖို့လူသေးလို့လားနဲ့ရှိပြီးသားကြီးပါဗျတို့ကကိုယ်စီစိတ်တတိဟိုစိတ်မရှိလို့ကိုယ်ကြောင့်မသိတာပါ အဲ့ခါကျကိုလှုပ်တာကောင်းတယ်မကောင်းဘူးသိတော့တာလေမြဲတယ်မမြဲဘူးသိတော့တာလေအပိုင်ရလိုက်တယ်မရလိုက်ဘူးသိတော့တာလေဟုတ်နော်ပြီးတော့ငါရှိမရှိအစသိမှာလေမှတ်ပါများတယ်ခြူတာနဲ့သိတာကြံတော့မှာနော်ငါဆိုတာဒိဋ္ဌိသကလုံးတင်တယ်နော်မှန်ပါဗျာတွေးမှပေါ်တာမတွေးရင်ခြူတာနဲ့သိတာပဲကြံတော့မှာပေါ့ငါပါအောင်မလားမပါတော့ဘူးဘာညာဆိုတဲ့သူရော အဲအဲ့ဒါဒိဋ္ဌိပြုတ်တက်လာမယ်လွဲ့လွယ်လေးပါဟင်ဖရာလက်ထက်ကတာဝတိပြည်သူပြည်သားဟိုတို့တကယ်လူလည်းပြောပါတယ်စကယ်လူလည်းပြောပါတယ်ဒါတော့သူတို့ခက်ခါအဲ့ဒီမှာတုံညွန်းတစ်ချိုးပြောကြပါဆိုရဟုတ်နော်တုံညွန်းတစ်ချိုးပြောကြပါဆိုတော့ခုနှစ်ခုနှစ်ကလေးခွဲရှိကလေးလောက်ကသောတာပန်ဆိုဒီနည်းနဲ့ရတာကိုလိုကိုလိုရင်းနေလေခုနှစ်ကလေးခွဲရှိကလေးလို့ဆိုပါတယ် ဒီအမှန်နဲ့အိမ်တော်သားမွေးလှုပ်ရင်းနဲ့ရသွားတာဟုတ်ကလားဗျာမှန်ပါဗျာဟင်ဟဲ့လှုပ်ကြစို့ဗျာတို့ဟင်ကျူသားပါမယ်နဲ့လုံးပါမယ်နဲ့ဟင်ဟင်တို့ရန်ကုန်နေတော့ငါဝေဘူးဆရာတော်ဘုရားကြီးကဒီနေ့တစ်ချိန်ကြွလာတယ်အင်းဒီဓမ္မယုံမြေတန်းတရင်သုံးပါတယ်အဲတခါလာလဲသရာနဲ့ဝရိယညီညာဖို့ ယုံတလောက်ကြိုးစားဖို့တရားနဲ့ဝရိယညီမျှဖို့ပြောတာတို့တရားယုံကြတယ်မကြိုးစားဘူးအဲ့ဒါဆရာတော်ကြီးအမြဲတမ်းထောက်ပြပါတယ်ဟုတ်နော်သူ့ရဲ့တရားပွဲတစ်တလုံးအဲ့ဒါပဲထောက်ပြတာတရားနဲ့ဝရိယညီမျှကြဖို့ဟုတ်နော်တို့ကတရားတော့ရှိတယ်လေဝရိယမှရှိပဲနဲ့အဲ့တော့ပညာပဲမသွားဘူးပေါ့ဟုတ်တယ်နော်တရားနဲ့ဝရိယညီမျှဗလားဆိုအဲဘယ်လိုအထုတ်ပြအဲတို့တရားဓမ္မတွေဝရိယကလည်းရှိပြီးသားပါဗျာသူကဟုတ်ဗျာဟေး အဲဒကာကြီးများပွဲများကြည့်ဘူးသလားအဲ့ဒါမေးတာပဲဒိုပွဲကြီးကလှဲကြီးတွေနဲ့သွားတာလေမြို့ပွဲကြီးမဟုတ်ဘူးပြတုံပွဲကြီးပြောတာဟင်လှဲတွေနဲ့ဟိုလဲပွင်းနဲ့ထင်တယ်လဲကစင်းယူတွေပေါ်ထိုင်ရတာဘယ်ချိန်ကကြည်လုံးကြဟင်ခုနှစ်နိုင်ရှင်းနိုင်ကကြည်ပါတယ်ဖေအဲဘယ်ချိန်မှပြန်တော့ဖြာဆိုမိုးလေးမှပြန်ပါတယ်ဖေဟင်အဲ့ဒီမှာဖြာပါသေးလားဗျခေါင်းအောင်ပါသေးလားဗျနဲ့စေတော်တာပဲလေ အေးဗျာအဲ့ဒီဝရိယလေးဒီနာ ထုတ်သုံးလိုက်ယုံပဲဆိုဟေးတနှစ်လာလဲဒါဟောတာပဲနောက်နှစ်လဲဒါဟောတာပဲဟောပြီးရင်ဘယ်တော့လောက်ကြမှာတော့များဆိုပထမနှစ်သွားနာထောင်တော့လဲတရေထောက်ကခုကစလောက်ကြမှာပါဖေဟာနောက်နှစ်သွားနာထောင်တော့ဘယ်တော့လောက်ကြမှာတော့ဘူးဖေဟာ အခုကသာလူကြဖောက်ပါပဲတော့ဘယ်နဲ့သွားနာထောင်နာထောင်ရာကုန်မှာရာကုန်မှာမဟာနိုင်မှာမဟုတ်ဘူးရာကုန်မှာရာကုန်မှာရာကုန်မှာဟုတ်တော့ဒါရာကုန်ကတော့ဟုတ်ဖို့မပေါ်ပါဘူးဟင်ဟင်ဘယ်တော့မေးမေးဗျာအခုချင်းကသာအထောအမပါဖရားနဲ့တို့ဟာလာဟိုမိုးလေဝသဒါနာညွန်ကြားရေးမှုကြုံလေဦးလာဦးလာ တရားနာခန္ဓာဥလာပဲဟိုဝေဘူးဆရာတော်ဘုရားကြီးနဲ့ချီချညီတာသူပဲလေအဲ့ဒီဥလာဥလာဥလာအဲ့တော့သူကသူ့သွားပြီးတော့တခါလာလဲခုချိန်ကစလို့ရမှာဟာတခါလဲနောင်နေနာတော်လဲခုချိန်ကစသူ့ခုချိန်ကြီးကဘယ်တော့မှခုမှာပါလိမ့်ဘူးဟဲ့အဲ့ဒီတော့ကတော့ဥလှအပြည့်တင်တာနောက်မှလဲစားတတ်တော့ငါတို့စောင်းပြောတာ သူကတို့ကိုသာထောက်ပေးနေတာလေအဲ့ဒီတော့ကတော့ဦးလာသွားပြီးအထင်သေးတာဗျာဟာလက်စားသားတော့တို့တို့ထောင်လုပ်ပေးတာဗျာဟုတ်နော်ဟင်တို့ကလောက်ပါပါဒီတတိပဲဟုတ်သားပဲတတိကလည်းလေ့ကျင့်ယူမှရတာလေကောင်းတာဖြစ်ဖြစ်ဆိုးတာဖြစ်ဖြစ်လေ့ကျင့်ယူမှရတာလေအခုကသူများပို့တဲ့လမ်းသွားတာကတော်တော်နေလွန်းနေပြီအသက်နဲ့မျှဆိုတော့ဘယ်လောက်နေလွန်းနေပြီ တော်တော်ရှိကိုလုံးဟုတ်ကလားဟင်အဲ့ဒါကြီးခြေလန်းတုံးဖို့ကိုဘယ်လောက်ကြိုးစားရမလဲနောက်ပြန်လှည့်ဖို့ခဏထားဝမ်းနေတာဟိုကအချိန်နဲ့သွားနေတာအဲ့ဒါခြေလန်းတုံးဖို့ကိုတော်ရော့ဝရိယနဲ့မရဘူးနော်ကျင့်ယူပါမှာပဲမကျင်ဘဲနဲ့ရောက်တာတော့မရှိဘူး ဟုတ်နော်ကဲပါဗျာမကြိုးစားပဲရောက်တဲ့နေရာပဲနေရာရှိလို့လို့ရှိဘူးကြိုးစားယူမှရမှာကြီးတယ်ကောင်းတာလည်းကြိုးစားယူအောင်မှာပဲသိုးတာလည်းကြိုးစားယူအောင်မှာပဲတို့ဘာလားတရားမင်းနဲ့အတူတာတို့နဲ့တာဝရိတာဘုံလူကြတာလေစစ်တိုက်တယ်အဲ့ဒီတရားမင်းရဲ့သားတော်၄ယောက်ရှိတယ်တဲ့အကြီးဆုံးကောင်ကခအေးသမားစစ်မတိုက်ချင်ဘူးသူအေးသေးသေးနေချင်တာဟုတ်ကြ ဒီဒေါသတို့မာနတို့နဲ့အဲနင်းသည်ငါသည်တိုက်တာမျိုးသူ့သားတော်ကြီးကမကြိုက်ဘူးအဲ့တော့တရားမင်းကသူ့သားတော်တွေကိုခေါ်ပြီးတော့ပြောတယ်သားတော်တို့မကြိုးစားပဲရောက်တဲ့နေရာများရှိခဲ့ရင်ငါပြောကြစမ်းပါအဖေသွားခြင်းလုံးလို့ဆိုတာဟင်မကြိုးစားပဲရောက်တဲ့နေရာရှိတယ်လားရှိပါဗျာဘယ်ဟာဖြစ်ဖြစ်ကြိုးစားရမှာတယ်ပါဗျာဟုတ်ဗျာကြိုးစားရမှာ ဟင်တို့ခု သူများပို့တဲ့ငါးတိုင်းခရီးဒီလောက်များနေရင်အရှင်ဒီလောက်များနေရင်တို့ရောက်မှသေးကြသနော်သူများလွတ်တဲ့နေရာရောက်မှသေးကြသလားမသေးကြဘူးလားသေးကြပါဘူးသွားကျင်သလားမသွားကျင်ဘူးသွားကျင်ပါဘူးမေးလိုက်ပါမေးလိုက်ပါဖြင့်ဒီရန်ကုန်လေး မသွားခြင်းမဟုတ်ဘူးဟိုမရောက်ခြင်းဘူးလေသွားတော့ဖြင့်တွတ်တွတ်တွတ်နေမင်းကြီးတော့မရောက်ခြင်းမဟုတ်ဘူးလေဟေးဟေးရောက်ခြင်းသလားဆိုတာကိုလှည့်ပြီးမပြောအောင်သွားတာကိုဟုတ်နော်ဟေးသွားတာအဲ့လောင်ကြီးဟာအဲ့တော့တို့ဒီတိုင်းသူသွားမှာရောက်မဲ့ဒုက္ခရောက်မဲ့ဒုက္ခတွေ့ရမဲ့ဒုက္ခဟုတ်နော်ရောက်မဲ့ဒုက္ခတွေ့ရမဲ့ဒုက္ခ စိတ်သားချတွေ့ရမယ်လူလုံးမဟုတ်ဘူးငရဲရောက်လူလုံးမဟုတ်ဘူးအခုလုံးမဟုတ်ဘူးဒိဋ္ဌာဖြစ်ခုလုံးမဟုတ်ဘူးဟုတ်နော်ဒိဋ္ဌာဖြစ်ခုလုံးမဟုတ်ဘူးတွေ့မဲ့ဒုက္ခစိတ်သားချတွေ့မဲ့ဟုတ်ကလားဟေးဒုက္ခမတွေ့ကြည်မူတာပြောတာဒုက္ခဒုက္ခရှာနေတာမတွေ့ကြည်မူလကပြောတာတွေ့ကြည်လို့ရှာနေတာပေါ့ဟင်မလိုကြည်မူလကပြောတာလိုကြည်လို့ရှာနေတာ ဟုတ်နော်အဲ့တော့တို့မှာကအချိန်နဲ့အရွယ်မနေ့ကလည်းဒါစကားခင်းခဲ့တာတင်နော်အချိန်နဲ့အရွယ်တရားနဲ့သွားတယ်မနေ့ကတော့32ခု82ခုနှစ်လားဟုတ်နော်တပေါင်းလာသန်တရက်နေ့ခေါ်လေ7ရက်နေ့9နာရီချိန်ဆိုပြန်ယူသန်းဆိုတာမေးခဲ့ဘူးတလေဟင်အချိန်ပြန်ယူလို့မရဘူးအရွယ်ဟောမရပါဘူးဗျာ ဓာတ်တူသွားနေတာတစ္ဆကကိုယုတ်ကဂတိပေါင်း6000လို့စာကားဆိုပါတယ်ဂတိပေါင်းနော်တိ6000မဟုတ်ဘူးနော်ဂတိပေါင်းကို6000အဲ့ဒီနှုံနဲ့ပြက်ပြီးတော့သွားနေတာလေဟင်ဟိုတို့အချိန်ကလည်းဒီလိုဆိုရင်တစ်ဆက်ကသူလည်းဂတိပေါင်း6000ရှိရမှာပေါ့တပူတောင်းမယ်လေသူသွားနေကြတာရဘူးသူဟုတ်နော်အချိန်လည်းမရဘူးအရွယ်လည်းမရဘူးဟုတ်နော် အဲ့တော့အချိန်နဲ့အရွယ်ကိုဘသူကသင်္ကေတလုပ်ပြီးတယ်လေတို့ကံသမားအတွက်နေရွယ်ထင်တယ်နေဝင်နေဝင်ကနေတွက်ကိုသာတည့်ရဲ့လို့ဟုတ်နော်တို့ပြက်ကလေးကနေဟိဟုတ်နော်ဟုတ်ငရဲပြက်ကလေးနဲ့နတ်ပြက်ကလေးကတမျိုးနော်မှန်ပါဟဲ့သူတို့ပြက်ကလေးကတို့လိုနေမဟုတ်ဘူးတို့ကနေနဲ့သွားတာဟုတ်နော်ဒါမှမဟုတ်တို့ဘာတော့ ဟွာနဲ့စတုမာရီခေါ်ပေါ့ပေါ့ဗျသူတို့အောက်ဆုံးဘုံခေါ်သလားနာဘုံနဲ့မှအောက်ဆုံးဘုံလေသူတို့အနှစ်နဲ့900ပဲရှိတာလေသူတို့တက်တန်းကတို့လူသက်နဲ့တွေ့ရင်သူကဂတိကိုတန်းလို့ဆိုဂတိကိုသိန်းကမသိဘူးအဲ့ဒါရှိတယ်ဂတိကိုတန်းကိုတန်းသူတို့နဲ့တက်900လေအဲ့တော့သူတို့နဲ့900ဆိုတော့တို့ကဂတိကိုတန်းဆိုတော့တို့ကနေလုံးနဲ့ယူထားလို့ ပါကြတယ်သူတို့ကစေတနာနဲ့ယူထားလို့သူတို့ဟာဒီကအဲ့လောက်ထိ900ပဲရှိသေးတာဗျာအမှန်အဲ့တော့ဒိုးတည့်ရဲ့ဆိုရင်သူတို့ကဘယ်လောက်ရှိမဲ့ထင်တော့ဟင်တို့ဒါဝရိတာက25ရက်လို့ဆိုတာကိုဟုတ်ဗျာတို့ခု2500ကိုဒါဝရိတာက25နှစ်လို့ဆိုတာကိုဟုတ်နော်ဟင်အဲ့တော့တို့ကနေနဲ့ယူကြတာအချိန်နဲ့ရွယ်ဘူးဟုတ်နော်အရွယ်မှာလည်းပဲတို့ ပုံရမ်းနဲ့ပြောရင်အရွယ်၃ပါးရှိမှာနော်ပထမအရွယ်ဒုတိယအရွယ်တတိယအရွယ်ဒီလိုထင်နော်ဟင်တို့အခုခင်နဲ့ဆိုလို့ရှိရင်တော့85နှစ်သက်တာမဟုတ်လား25နှစ်ကိုတချို့ချို့ပေါ့အဲ့ဒါပထမအရွယ်ဒုတိယအရွယ်တတိယအရွယ်ဟဲ့25နှစ်ကိုတချို့တချို့စီချို့ပေါ့ဒါတော့ဆိုပြီးရောပေါ့ဟုတ်နော်တနေ့တာကြတော့လေအချိန်က3ချိန်ပဲရှိတယ်နော်တနေ့တာနဲ့တွဲလိုက်နေတဲ့အရွယ်လည်း သုံးချိန်ပဲရှိမှာနော်မှန်ပါဗျာဟုတ်နော်ဟင်တို့တရက်ကြတော့ဟိုတနေ့ကြတော့12နာရီထင်နော်မှန်ပါ6နာရီကညနေ6နာရီပဲပြောပါစို့12နာရီနော်အဲ့ဒါကြတော့အချိန်ကိုတို့က3ပိုင်းပိုင်းလို့လားမနေ့ပိုင်းနေ့ပိုင်းညနေပိုင်းဒီလိုထင်ဗျဟင်မနေ့ပိုင်းနေ့ပိုင်းညနေပိုင်းအဲ့တော့တို့မှာလည်းပဲမနေ့အရွယ်နေ့လည်းအရွယ်ညနေအရွယ်ရှိမှာပဲလေ အချိန်နဲ့တူတွဲသွားနေရတာကိုဟုတ်နော်အချိန်နဲ့ရွယ်သွားတော့တွဲသွားနေရတာကိုအဲ့တော့တို့အဲရန်ကုန်နေပြောရမှာပေါ့ဒီကလည်းရန်ကုန်နေဥစားဟင်အဲရန်ကုန်နေပြောရမှာပေါ့အဲနေထွက်ပြအိယာကနူးဒါကတို့ပြောတာပါဟိုမျိုးလက်ကောင်ကြား9နာရီတောင်ထားသေးပါဘူးဟုတ်နော်ဟုတ်နော်9နာရီတောင်ထားလို့လားထားသေးပါကဲ6နာရီကထားကြပါသူဗျာ ဟင်တို့တို့စင်ကြီးဘုံအတိုင်းပြောအောင်ပေါ့တို့ကသင်္ကန်းညွန်းနေကြတော့ဟုတ်ဗျာဟင်မိထွက်ခါစားခတ်အေးအေးပဲနော်ညနာလေးသေးသွားလေးတိုက်ဟင်ဟိုဟာလေးစားဒီဟာလေးစားစကားလေးပြောပြောခါအေးအေးပဲမဟုတ်ဘူးလားမှန်ပါဗျာနေတက်လာတော့အလုံသွားမဲ့ပုဂ္ဂိုလ်ကဘယ်နဲ့တော့အေးနိုင်တော့လို့လားချက်မဲ့ပြုတ်မဲ့ပုဂ္ဂိုလ်ကတော့အေးနိုင်တော့ဘူးဟုတ်နော် ဟေးအလုံးစင်မဲ့ပုံကူရီရောအေးနိုင်ဘူးဟိုကနေတက်လာလို့နေတက်လာတော့အပူဟာကပါလာတာထင်တယ်ဟေးဟေးနေတက်တဲ့လောက်နေမြင့်တဲ့လောက်အပူပါလာတယ်နော်အပူပါတာတဲ့လောက်အချိန်ကအပူပါလာတယ်လို့အရွယ်ကလည်းသွေးဆူလာတယ်နော်ဟုတ်နော်ဟေးအဲဒီနဲ့တုတ်တုတ်တုတ်တုတ်တုတ်တုတ်တုတ်တုတ်နဲ့ဟိုတို့အလုပ်ဝင်တဲ့အလုပ်ဆင်းသူကဆင်းပေါ်ပြရုံတက်သူတက်ပေါ်ပြအကုန်လုံးချက်ပေါ်ပြ တို့ပြန်ကြလီအစားအကုန်လုံးပေါ်ဗျာဟင်ဟင်မချက်မို့ယုံမပါမို့ယုံကတော့24နာရီလုံးလုံးသွေးပူနေတာဟုတ်နေမရှိညမရှိဟင်ဟင်မချက်မုံတိုက်မပါပေါ့ဗျာမပါဘူးကလားဟင်တာမန်အလုံးစင်းတဲ့ပုဂ္ဂိုလ်ဒါတော့ယုံရောက်တော့အဲချက်ချင်းကြီးဖုတ်ပူမိလိုက်မဟုတ်ဘူးဗျာသပွဲလေးတုတ်ရောင်တုတ်ရောင်ဖုံတုတ်တလူလူဘာလုတ်တလူလူနဲ့ ဟင်မနက်ခင်းဘယ်လိုလုပ်ဟင်မနက်ခင်းဟိုလိုလိုဒီလိုလိုနဲ့ချိန်ကုန်တာဗျာဟင်ဒီလောက်နဲ့10နာရီလောက်ရောက်သွားလိမ့်မယ်ထင်တယ်မနက်ခင်းတစ်ပိုင်းကုန်ဟုတ်နော်6နာရီအဖိုင်10နာရီဆိုရင်4နာရီမဟုတ်ဘူးလားကုန်ပြီကုန်ပြီဟင်ဟိုပဲ7နာရီ7နာရီနေရာလဲမြန်လာပြီဒီကလဲကိုယ်စပွဲပေါ်ကြာလာတဲ့တာဝန်တွေလဲဘယ်လောက်များတော့ဟုတ်ပါဘူးဖုံဘူးမီတိုက်ဖဲ အချိန်ရဲ့အလဲပိုင်းကြဘယ်လိုနေတော့ရှိသမျှအကုန်လို့ရတာမျက်နှာကိုမဖော်နိုင်ဘူးဟင်ရှိသမျှအကုန်လို့ရတာဗျဒီလိုနဲ့နှစ်ချက်ထိုးတော့နေကြပြီထင်တယ်အမှန်ပါဗျဟင်ဟင်မွန်တဲ့ထီအောင်တော့နေဘူးတော့သွေးဆူတာဟုတ်ဗျအမှန်ပါအဲနှစ်ချက်ထိုးရဖို့ပဲနေကြတော့ဒီကလုတ်ကလေးနိုင်တော့လက်ခအေးအေးပြန်ဖြစ်တာတော့ခအေးပဲမဟုတ်ဘူးလား ဟင်း၃နိုင်လောက်ဆိုတော့အလုတ်တာလုံနေရတာအိမ်ပြန်မို့ဟိုချိုင်လေးပြင်ပြီးချိုင်လေးပြင်ဖြစ်ကုန်ပြီလားအလုံးထဲစိတ်ရှိတော့လို့လားအဲရှိတော့ဘူးဗျအိမ်ပြန်မို့ရပဲဒီလိုနီးနဲ့တရက်ကုန်ခဲ့တာဟင်နေထွက်ခါသာတို့လူဘဝမှာလဲပဲငွေကင်းသားက25နှစ်ထိအတော့ကအဲ10နှစ်လောက်15နှစ်လောက်ထိတော့ကကင်းတယ်နော်ခါအေးအေးပဲ ခါအေးအေးပဲဟုတ်နော်တို့ကြတော့ကိလေသာနေနေသွားမှာပေါ့ဟင်ခုနကအချိန်နဲ့အရွယ်တန်းတာကတော့တဘာဝနေနေသွားမှာပေါ့နော်တို့ဘဝလမ်းကြတော့ကိလေသာနေနေသွားမှာဟုတ်နော်အဲ့ဒီချိန်တော့ပင်နေတော့15နှစ်အဲမွေးကင်းသားက15နှစ်လောက်ကတော့ပင်နေတော့ခပ်ဘူးဘူးလားခါအေးအေးလားခါအေးအေးပဲအဖိုးကော အေးတာပဲလားမှန်ပါဗျာဟုတ်ပါမလားဗျာအေးဘုံပေါ်ပါမလားဟင်ဟဲ့ရှင်ဘုရားသိပါတယ်တို့ဟိုသူဟာကြီးတို့လဲချာဟာသူပြည်စီကိုရှင်ဘုရားသိပါတယ်တဲ့တို့လဲချာဗျာဟောဗျာဘာဆိုင်လုံးဗျာတို့တို့ပြည်စီမဟုတ်ဘူးနဲ့ဟောဗျာသူပြည်စီကြီးတို့တို့သိပါတယ်တို့သိပါဟေးဟေး ဟေးအဲလိုစကားနေလို့ဆိုအဖို့မြောက်ရှုံးတော့ပါပြီဟေးဟေးအဖို့မြောက်သွေးပါမှာပါဟေးဟုတ်နော်ကာအေးအေးပဲမိဘရိတ်ခိုးနေရတာမိဘရိတ်ခိုးနေရတာကိုယ့်အဘူးဘာမှမရှိပဲစားခြင်းစားဖို့သွားခြင်းသွားဖို့တော့ရှိတာဟုတ်နော်အဲ့ဒီမိဘရိတ်ခိုးတဲ့ကြားတဲ့ကအရွယ်ရင့်လို့သွေးမြင့်လာတော့ဟင်စိတ်ကကစားလာပြီနော် ကာလာဒကာလာသမီးကြားဘူးလားဘာပြောတာသံဃုံနေမရမှာကာလာဆိုတာခစ်ပြောတာခစ်လူငယ်လို့သုံးပါတယ်ဟုတ်နော်မှန်ပါတို့ဟာနဲ့ဟိုအချိန်လေးနဲ့ပြောနေတော့ခရင်ပါတယ်ညာပါတယ်ဟုတ်ဗျာဆယ်နှစ်ရဲ့ဒီဘက်သူကဆယ်နှစ်လေရင်ဒီချိန်ညစိတ်လည်းပြောင်းပါတယ်ယူလည်းပြောင်းပါတယ်မွေခင်စာကဆယ်နှစ်တိ စိတ်တစ်မျိုးယုတ်တစ်မျိုးပါ7နှစ်က20တိစိတ်တစ်မျိုးယုတ်တစ်မျိုးပါ21က30တိစိတ်တစ်မျိုးယုတ်တစ်မျိုးပါဟုတ်ဗျအဲ့ဒီနည်းနဲ့သူကပြောင်းနေကြတာဗျဟင်အဲ့တော့ပြောင်းတော့အဲ့ဒီဒုခေါ်တော့ခိတ္တဓာတကခေလို့ခေါ်တာပေါ့7နှစ်က20တွင်းကိုလေအပျော်ဆုံးအရွယ်ဟုတ်နော်မှန်ပါပါအပျော်ပျော်ကောင်းဆုံးအရွယ်ခေါ်မှာပေါ့ ဘာလို့နောက်တော့ကတော့ကလည်းဘာမှရှိပဲနဲ့ဟုတ်နော်ပြီးတော့သွေးကလည်းဟိုတို့နောက်သွေးလေးပါလာပြီလေဟုတ်ဗျာအဲ့ဒီချိန်သူခေကရှင်းနေတဲ့ဥဒုအရှင်ကံအရှင်ဖေးရှင်အာဟာရအရှင်တိုင်းသူတို့ကထပြီးတော့ထွင်ပြတာလေအဲ့ဒီ55နှစ်အနှစ်20ထွင်ပြတဲ့အတိုင်းနောက်ကဟာတွေကပေါ်လာတာမဟုတ်ဘူးလားအာမပါပါအဲ့ဒါခေကူဖော်တဲ့အတွက်ခေသားကောင်ကာလာသားလို့ခေါ်တာ ကာလာသမီးလို့ခေါ်တာဟုတ်နော်သူတို့ကခေလုံပြသွားတာလေခေဟိုအပြောကသာဒီတိုင်းမဟုတ်ဘူးလားတခင်နဲ့တခင်ပြောတူလို့လားဗျာတူပါဘူးဗျာတူပါဘူးဗျာသူခင်နဲ့သူထွင်သွားတာထင်တယ်ဟင်သူခေသူရောက်နေတဲ့အချိန်ကြီးရှိနေတဲ့ဥရုရှိနေတဲ့အာဟာရရှိနေတဲ့စိတ်ကံတိုင်းပဲသူတို့ကနေတီထွင်သွားတဲ့အတွက်သူတို့တိုင်းဒီခေတစ်ခုကြားနေရတဲ့အတွက်သူ့ကိုကာလာသား ကာလာသမီးလို့ခေါ်တာဗျဟင်ဟုတ်ပါဗျအဲ့ဒါဆိုရင်တော့9နာရီလောက်ရောက်ပြီထင်တယ်နော်တင်ပါဗျနေတော်တော်တက်လာပြီဟုတ်တယ်မှန်ပါဗျ9နာရီလောက်ရောက်လာပြီနော်နေတော်တော်တက်လာပြီနော်ဟင်ပူဇာတော်ပြုပြီထင်တယ်ဟေးဟုတ်တယ်မှန်ပါဗျဟင်ဒီကနေ10နာရီကျော်ဟိုဘက်7နာရီကျတော့အဲဟောလင်ဟောမရနေဖြစ်လာတော့နေကဘယ်လိုနေမထင်တော့ ပူလာပြီဗျာဟင်အရိတ်ကလည်းထွက်ခဲ့ရပြီလေမရိတ်ဖာရင်နေနိုင်တော့ဘူးလေကိုအိမ်နဲ့ကိုနဲ့အဲ့တော့ရှိသမျှအပူကိုပေါ့ကိုမာကြီးတဲ့ထင်တယ်ဟုတ်နော်ရှိသမျှအပူကိုပေါ်မာကြီးတယ်ပဲဟင်ဟိုကလည်းအဲတားရှင်ကလည်းသူ့အိမ်ကနှင်ချလိုက်ပြီလေตาตาကျွေးနိုင်မချွေးမမကျွေးနိုင်ဘူး ဟုတ်ဗျာသမီးရှင်ကလည်းမင်းချလိုက်ပြီသွားမင်းယောက်ျားလို့စားစားဟင်သမီးတို့ကသာကျွေးနိုင်တာတမက်ပါတော့တင်ကျွေးနိုင်ဘူးဟုတ်ဗျာအဲ့တော့ကိုအိမ်နဲ့ကိုပူပြီးမွန်တယ်မွန်တယ်ပြီးနော်ဆတနာရီလောက်ကဟင်ဆတနာရီလောက်တော့ရောက်ပြီထင်တယ်နော်ချွေးပြိုက်ပြိုက်ကြပြီနော်ဟုတ်ကလားဗျာချွေးပြိုက်ပြိုက်ကြပြီဗျာအဲ့ဒီချိန်ကြ အဲဒီကနေဟောတာဟောသမီးနဲ့ဟဲတနေ့တယောက်ဟာနှစ်နှစ်တယောက်ဟာနဲ့အဲ့ဓာဒီသားတွဲလောင်းသမီးတွဲလောင်းဖြစ်လာတော့ဘယ်နဲ့တော့အေးအေးသေးသေးပဲမဟုတ်ဘူးလားဟုတ်တော့ပါဟင်ဟုတ်တော့ပါဘယ်လိုတော့မအဲ့လိုမဟုတ်တော့ရေဘယ်လိုဟုတ်တော့တာတော့ပေါ်ပြီးတော့ပူလာပါဗျာဟုတ်ကလားဟင်ဟင်ဒုံပြောမလားဖွာ အရှင်ဘုရားသိပါတယ်လို့ဥမာလားဒါတော့ဘာပြောချင်သေးတော့ကသာပိတ်ထားတယ်ဟင်ဟင်ဟင်အဲ့ဒီကတည်းကပူတော့တာလေချစ်ချစ်တော့ပဲနော်အဲ့တော့တို့ကအရွယ်နဲ့ပြောလို့ရှိရင်ဒုတိယအရွယ်ဟာအားကောင်းဆုံးပဲထင်တယ်တက်ချိန်ကိုတက်ပြီးမကြခင်ချိန်နေမှာပေါ့နော် 25ဆို50လောက်နေမှာပေါ့အဲ့တော့ဒီချိန်ကတက်ပြီးမကြတဲ့အချိန်အကောင်းဆုံးအကောင်းဆုံးတို့ကဟိုဘက်ကြီးတယ်များခဲ့တယ်နော်ပဲလော်ပဲထိုင်စားခဲ့တယ်ဆလဲမစီဘူးစီးခဲ့ဘူးသားဟင်မစီဘူးဟုတ်ကလားလဲကမတင်လို့လားလဲကတော့တင်ပါတယ်ဟင်လဲချုံကိုမလိုက်ချင်ဘူးလား မလိုက်ခဲ့မိဘူးဘာဖြစ်လို့တော့ပဲလို့အရသာရှိဘူးပဲလို့ကအရသာရှိလို့ထင်းထားဗျာပဲလို့ကဗိုက်ထဲရောက်တာနင်းနေကြတချီဖြစ်တာများများဗိုက်ထဲဘလောက်ရောက်တော့ခင်ဗျာပြောတချီဖြစ်တာဘလောက်တော့ပြောခင်ဗျာခင်ဗျာဝါတွေကြပြော ကခဏပိုက်တဲ့ဘလောက်ရောက်တော့ပြန်တော့ပြောရခဲ့နည်းနည်းရောက်ပါဒါမှဘယ်လိုရတာရှိကြတယ်ဗျာဟုတ်နော်ဟင်ဘယ်လိုဝါတကြီးဖြစ်တာရှိတာပါမလည်းမရနိုင်ပဲလေဟင်ဟင်ဒါနဲ့အချိန်ကုန်ဒါနဲ့သိမာကြီးဟုတ်နော်ပါပါပဲဟင်တို့တော်တို့ကတရုတ်တော်မစိုးရင်စိတ်ချတယ်ဂျာနာတွေတို့ဂျာနာတွေဒါတို့ကပြောနေ တရုတ်ကသိရင်တစ်စီဖြစ်မှသိကြတယ်စိတ်ချပြီးတော့စိတ်ချပြီးတော့စိတ်ချပြီးတော့နော်ဇာနာတွေဒါဇာနာတွေဒါဇာနာတွေဒါဟုတ်နော်ဇာနာတွေလောက်ပါဇာနာတွေလောက်ပါတို့เจ้าတကားတော့စိတ်ချပြီးသားပါဟုတ်နော်ဟုတ်နော်ဇာနာတွေဒါဟိုတော့သွားမှာမို့လဲစီခိုင်းနေတာပါဟင် ဟင်တို့เจ้าတရားတော့သိကြပါတယ်သိကြပြီသားမိပါဦးဗျာဟုတ်ကဲ့ဗျာသိကြပါတယ်ဗျာဟင်အဲ့တော့ဒုက္ခ25နေဟာအရွယ်ကောင်းဆုံးပဲဒုတိယအရွယ်လေး50ရဲ့ဟိုဘက်ကျတော့မြေအကြပိုင်းနော်ဟင်ရုံးစင်ကငီးပြီ ဟုတ်ပြီဟာဟန်ကောလေးတွေဘာလေးတွေပြင်ဖို့ပဲကြာတော့စောက်ကလေးသိဘာသိနေဟင်အလုတ်ဟုတ်ဒီပါတီလုံနိုင်သေးလို့လားမလုံနိုင်တော့ဘူးရနေကြပိုင်းနေကြပိုင်းအခုချိန်အလေပိုင်းဟာနေတက်ဆုံးပြီဟုတ်နော်အားကောင်းဆုံးတစ်ဖက်ကလည်းပဲတော့ဝါပါလဲလေစီပါလဲပေါ်ထိုင်ပြီးဝါးစမ်းပါဒီတိုင်းကြီးနဲ့တော်ပလား ဟေးမတော်ဘူးတဲ့ဟေးဟေးဘယ်မိုးလီဝသားဦးလာနဲ့အတူတူနေမှာကြံမှားတယ်ဆိုတော့ဟေးဟေးဟိုဒါတွေတရားအားဒီလောက်ကောင်းနေရင်ဖခင်ဘယ်နှစုမိခဲ့မယ်ထင်တယ်လေအဆူတိုင်းလောက်လားဟေးတို့ဟိုဂေါရမအလောင်းတော်ကိုဟာလားဗျာတိတိသာသာကြီးကို24စုထင်ပါဗျာ သူ့မပန်းနေဟိုဘက်ကသူဘလုံးဟိုလောက်ခဲမမတီပဲနဲ့ဟုတ်ဗျာဟင်ဟိုဝေဘူးဆရာတော်ဘုရားကြီးအမြဲတမ်းထောက်ပြတာဗျာကင်းငါဝါလူသဲသူမကဘုရားတွေပွင့်ခဲ့တာဟင်ကင်းငါဝါလူသဲသူမကဆိုတာကင်းငါတွေကသဲလုံးနဲ့အမျှကိုပြောတာဟင်တို့နဲ့ပြောရင်ရန်ကုန်မြေထဲကရှိတဲ့သဲလုံးနဲ့အမျှပေါ့ဘုရားတွေပွင့်လာတော့ဆိုအဲရန်ကုန်မြေထဲကသဲလုံးဘယ်နှလုံးရှိတယ်လို့ရည်တွက်လို့ရလို့လားဟင်အဲဘာလဲရည်တွက်လို့မရဘူး ဒီလောက်ထိဖရာတွေပွင့်လာဒီလောက်ထိတွေးခဲ့တာပဲဟုတ်နော်ကိုသာကျင့်မယ်ဆိုလို့ရှိရင်ကိုလည်းခင်ငါတွေကတဲတလုံးဖြစ်နေပါသွားတော့ပြီတဲ့ဝေဘူးကထောက်ပြဟုတ်နော်အဲ့တော့တို့လည်းဖရာဆူဆူနဲ့တွေ့ခဲ့ကြတာပဲအဲ့ဒီတုန်းကလည်းဘယ်တော့အာထုတ်ကြမှာတော့ဆိုဘယ်လိုပြောခဲ့ဘူးရှေးဖရာတွေတုန်းကဟေး ငေါ့အမြဖျားပွင့်လာနဲ့ကြုံငဲ့ရင်ကိုသူကဆောင်းတပူတာဟုတ်ပြီနောက်နှစ်ဆူမြောက်ထပွင့်ရင်ကိုသူကဆောင်းဆောင်းဒါဒါလေအခုကစားတယ်ပြီးမဲ့ဟာလေဟင်ဟင်ဥလာမျိုးတွေဟုတ်နော်ဟင်အဲ့တော့တို့ကတခါတည်းနှစ်ခုလောက်အောင်ပါလို့နော်ပြီးတော့မနေ့ကပြောခဲ့တာ အချိန်ရဲ့တန်ဖိုးနဲ့ဘဝရဲ့တန်ဖိုးထင်တယ်နော်လူဘဝလူကျင်တာကိုရတာထင်တယ်တရိษံတို့လိုခွင့်ရမရှိဘူးမရှိပါဘူးဗျာဟုတ်နော်နတ်တွေတို့ရဲ့ညာကောင်းတယ်တို့လိုခွင့်ရမရှိဘူးမရှိပါဘူးဘာဖြစ်လို့တို့တို့လိုကျင့်နိုင်တဲ့ယုံမရှိလို့သိတော့သိတယ်တို့လိုသိနိုင်ကျင့်နိုင်တဲ့ယုံမရှိဘူးတရိษံဆင်ကြီးတို့ရဲ့ကျင့်နိုင်တယ်သိနိုင်တဲ့ညာမရှိဘူးတို့မှာကျင့်နိုင်တဲ့ယုံလည်းရှိတယ်သိနိုင်တဲ့ညာလည်းရှိတယ်လေ လောက်ဝင်ရေးကောင်းဘလောက်တန်ဖို့ကြီးတော့ဟင်ရန်ကုန်မြေစည်းနဲ့တို့လူစည်းပဲဟာကကောတန်ကုန်မြေစည်းကတပိပတ်လည်းဘလောက်ဆိုလို့ဟင်ဟင်တို့လူဘဝကအချိန်နဲ့ဆက်ပြီးတော့ရှူရင်တော့တန်ဖို့အဲ့လောက်ကြီးတာဟုတ်နော်လူကျင်နာရနေတာပဲလူကျင်နာရတယ်ဘဝလူကျင်နာလုံနေတာ ပြီးတော့အချိန်နဲ့အရွယ်နဲ့တန်ဖိုးကြီးတယ်လို့တို့တွေ့နေတဲ့ဘုဒ္ဓဘာသာခေတ်ခေါ်မှာပေါ့ဖျားပွင့်နေတဲ့ခေတ်ခေါ်တန်ဖိုးကြီးပဲဟုတ်နော်ခုချိန်လာထွက်တော့မှာလာွယ်မှာတော့မှောင်တော့မယ်သာသနာ့ွယ်မှောင်မှာတော့ဘာသိနိုင်ဘာသိနိုင်တို့သာသနာလာလို့လို့တို့ပြောခဲ့ပြီးသားပဲဟုတ်နော်လာကအဆန်းလည်းရှိတယ်ဆုပ်လည်းရှိတယ်အပြည့်ရှိသလို အကွယ်လဲရှိမှာနော်ဟုတ်နော်ဟင်ကွယ်လဲကွယ်ဦးမှာဟုတ်နော်အဲ့တော့ခုတို့ဗုဒ္ဓဘာသာခေတ်လို့ခေါ်တဲ့ဘုရားသာသနာနဲ့ကျုံနေတာလဲတန်ဖိုးအကြီးဆုံးအခွင့်အရေးအကောင်းဆုံးခေါ်မှာပေါ့ဟုတ်နော်လူဖြစ်တာလဲခွင့်အရေးအကောင်းဆုံးသာသနာနဲ့ကျုံတာလဲခွင့်အရေးအကောင်းဆုံးဘာဖြစ်လို့တော့သာသနာကကျင်ပြီးရှိသလိုလောကတဲ့နေခြင်းလဲနေနိုင်တယ်ထွက်ခြင်းလဲထွက်နိုင် ဟုတ်နော်ထွက်အောင်လည်းကြိုးစားနိုင်တာဒုသာသနာပဲဟုတ်နော်ထွက်အောင်မကြိုးစားနိုင်လို့ကျင်လည်ခဲ့သည့်တိုင်အောင်အထက်တန်းစားဘဝနဲ့ကျင်လည်ဖို့တွန်းပါရှိတယ်ကျင်လေးရှိတာပြောတာနော်မကျင်ရင်တော့မရဘူးနော်ဟုတ်နော်ဟင်သူများလွတ်တဲ့နေရာကိုမသွားဘဲနဲ့ကိုလန်းကိုသွားရင်ပြောတော့ပေါ့အဲ့ဒါဆိုထက်တန်းစားနဲ့ပဲတို့ကလည်းကြမှာကိုဟုတ်နော်အဲ့တော့ဒီလောက်တန်ဖိုးကြီးတာကြီး ဟုတ်နော်တချီးဖြစ်မဲ့ဘဲလွန်ဝါပြီတော်ဗလားဟင်မတော်နိုင်ဘူးဆိုတာဆိုတာအခုခုလက်ဒါနဲ့ပြီးနေတာဟင်ဘယ်တော့ကတို့မြပေးရအောင်မှာအခုကစားပြီဟုတ်နော်အဲ့တော့တို့ဟိုဖယားခိကပြောခဲ့တာလေးနဲ့ ထပ်ပြီးပြောခြင်းပါသေးတယ်ဒနာဗလတထေသာဆိုလူတိုင်းသိပါတယ်သိကြနော်ဒနာဗလတထေသာပစ္စည်းရှိဘလောက်ရှိတော့ကတိရှိရကတိရှိဖဲဟုတ်နော်ပြီးတော့တူဒီတော်သားဘယ်မှပေးစရာမလိုဘူးဟင်အဖေနဲ့အမေသေးရင်သူပဲရတာပဲလေဟုတ်နော်ကတိရှိဖဲ သူနဲ့ရတဲ့မိန်းကလေးကလည်းတူဒီတော်သမီးဂရေ80ကျွဲဝါတာပဲအဲ့တော့ဂရေ80ကျွဲဝါသူနှစ်ယောက်ပေါင်းပြီးတော့တအိမ်တော်ထူတော်မပေါ်ဟုတ်နော်ဟုတ်နော်ဟင်အဲ့တော့ဒုက္ခနဲ့ဒုက္ခတော့ဘလောက်ပစ္စည်းရှိမထင်တော့ဘလောက်ချမ်းသာမထင်တော့အဲ့လောက်ချမ်းသာတာပဲနော်တို့တော့သူက လက်ထက်ပွားဖြစ်အောင်မလုပ်ဘူးမိဘလက်ထက်ကထားခဲ့တာပဲတုံးနော်လက်ထက်ပွားမလုပ်ဘူးဟင်လက်ထက်ပွားမရှိရင်သုံးတလောက်မကုန်နိုင်ဘူးလားကုန်ပါဘူးကုန်ပါကုန်ပါလက်ထက်ပွားမရှိပဲနဲ့လက်ထက်ပွားမှသူမလုပ်ဖ ೇನೆ ကုန်ပါဘောနော်ရှိတာထိုင်စားကုန်ပါဘောအတိုးမရှိဘူးအယော့ပဲရှိပါဘောဟုတ်တယ်နော် ဟင်တို့လည်းဒီတိုင်းလေးပဲနောက်ဘဝကပါလာတဲ့ကံတုတ်ကလေးတွေထိုင်စားရင်တိုးမယ်ထင်သလားတိုးပါဗျာတဖြည်းဖြည်းနဲ့ကုန်းမနောဟင်ဟိုကမှဂရီ80ပါသေးတို့ဟာတွေကဘယ်လောက်ပါမလဲဘယ်လောက်များပါပါလိမ့်မလို့တို့ဟာတွေဟိုကမှဂရီ80ရောက်ပေါင်း160တဲ့ဟုတ်ဗျာဟင်ဟင်ဟင်တို့ဖုန်းနဲ့ဖွာဘယ်လောက်ပါတော့အဖွာဘက်က80မဟုတ်ဘူးလားအဖိုးဘက်ကလည်း80မဟုတ်ဘူးလား ပါပါဗျာဟာပါဘူးလေဟင်ဟုတ်နော်ဟင်အဲ့ဒါထိုင်စားအဲသူတို့ပစ္စည်းရှိတဲ့ပုဂ္ဂိုလ်ဆိုတာဟိုကရောစိတ်ချတော့ဟိုပစ္စည်းလေးအာတာစိန်လေးအာတာရွှေလေးအာတာငွေလေးအာတာဒီလိုနဲ့သူအထလာတွေနဲ့တို့တော့မတုံတာဘူးနော်ရှိတဲ့ပစ္စည်းကိုလဲလဲဝယ်မစည်းဘူးပဲလော်ပဲနော် ပဲလော်မှသူဒီမဟုတ်ဘူးအပေါင်းအသင်းနဲ့ဝိုင်းဖွဲ့ပြီးပဲလော်ဝါတာနော်ဟုတ်နော်အပြော်ဒီပါတွေမဟုတ်ဘူးလားဟုတ်နော်အပေါင်းတွေအသင်းတွေနဲ့တောက်သေးစားတွေနဲ့အပြော်ဒီပါတွေနဲ့အဲ့ဒါနဲ့သူကချင်းကုန်သွားတယ်အဲ့တော့ပစ္စည်းတွေကကုန်သွားတော့နောက်ဆုံးအနှံထားသူကလည်းသူတို့ပစ္စည်းမရတော့အိမ်မောကနေချလိုက် အိမ်ဝဲအတွင်းကရှိတဲ့ပစ္စည်းတွေလည်းကိုတက်ယူကုန်တာပေါ့နောက်ဆုံးခွက်နှလုံးမေးကြရတော့ခွက်တစ်လုံးစီကင်ပြီးဆင်းသွားတယ်အိမ်ကကြည်ပလားခွက်ကြီးနှလုံးပေါ့လင်တစ်လုံးမရတစ်လုံးနဲ့တောင်းစားတဲ့ပေါ်ပါရောက်တယ်တနာပလားတတိသားလေဟင်တတိသားနဲ့ချွေမှာတောင်းစားတဲ့ဘဝရောက်တယ်ဟုတ်ဗျာဟင်အဲ့တော့ရတကာရွာတကာလှည့်ပြီးတော့တောင်း တောင်းတော့သူတို့ကတထေးတွေမှန်တထေးကြော်တွေမှန်တီတော့ဘသူကမှမပေးဘူးဗျတွားနေတို့သုံးမတလို့ကုန်တော့ပေးနိုင်ဘူးကိုကလည်းနှင်လို့တရားလည်းနှင်လို့ ਨੇ နောက်ဆုံးတော့မကောင်းကြောင်းရောက်ပေါ့ဗျာဟင်ဟင်အဲ့ဒီဘောရောဘုရားကြောင်းတော်ရောက်သွားပေါ့ဘုံတော်ဘုရားနဲ့အဲသူတို့ယဟန္တာတွေ အဲစားတောင်းနေတဲ့အချိန်ကြီးပလားခွက်ကလေးမကာမကာနဲ့လာဆောင်နေရတယ်စားကျွင်းစားကြံနင်းရချင်လို့ဘသူကမှမကြွေလို့ဟုတ်ဗျအဲ့ဒီမှာဖះကပြုံးနာဗျသူတို့နှစ်ယောက်လုံးဖះအပြုံးခံရတဲ့နှစ်ယောက်ဗျဟုတ်ဗျအဲ့တော့ဟိုညီတော်အာနန္ဒာကဟိုအထောက်သမားကိုရှင်ဘုရားဘာကြောင့်ပြုံးတာတော့ အဲ့ဒီနှစ်ယောက်ကတကယ်လို့လောကီစီးပွားကိုစောက်ချလုပ်မယ်ဟင်စောင်းတကာပြောလို့ဆိုပဲလောပဲဝါမယ်ပေါ့လေပဲလောကြီးတဲ့ဝါမယ်ပေါ့လောကီစီးပွားစောက်ချမယ်လို့ဆို ပထမရွယ်ကတာစလို့သူတို့ပထမတန်းတတိပြစ်မှာပြီဟုတ်နော်လုတ်ခဲ့မယ်လက်ထက်ဘွားလုတ်ခဲ့မယ်ဆိုရင်ဟုတ်နော်တကယ်လို့ပထမရွယ်ဆိုတော့ ပျော်တုံးပါကောင်းတော့ထင်တယ်ပျော်ကောင်းပါကောင်းတော့မို့မလုပ်ဘူးပဲထားအောင်နဲ့ဒုတိယအရွယ်မှတတိယလို့ထလို့ရင်ဒုတိယရံသာတတိဖြစ်နိုင်သေးတာပဲလုတ်ခဲ့မယ်ဆိုရင်ဟုတ်နော်တကယ်လို့ဒုတိယအရွယ်ဒုခုနာပြောတဲ့ဆို90လား90ကျော်မှထလုတ်လိုက်မယ်ဆိုတော့တတိယတတိတော့ဖြစ်နိုင်သေးတာပဲလုတ်ခဲ့မယ်ဆိုရင် ပြောတာနော်ဟုတ်နော် လော်ဂီဘက်ကလော်ဂီဘက်ကတကယ်လို့ပဲလော်တော့မဝါဘူးဟိလဲပဲတက်စီမယ်ဆိုရင်လဲပဲပေါ့ပထမအရွယ်သာသူတို့ကြိုးစားမယ်ဆိုရင်အဲ့ဒီတတိကယဟန္တာဖြစ်မှာတတိတယ်ဗျတတိကတော်ကအနာဂံဖြစ်မှာတယ်ဗျဟုတ်နော်အဲ့ဒီမှာလဲပျော်တုံးပါတုံးမှု မလုတ်ဖြစ်ဘူးပဲထားအောင်ဒုတိယအရွယ်ကြတော့မှလုတ်ခဲ့ရင် နေယောက်ျားသည်အနာဂံဖြစ်၍ဇနီးသည်သည်တကာတကာဖြစ်နိုင်သည်သည်ဟုတ်ဗျာဒီမှာလဲမလုံဘူးပဲထားအောင်လေဟင်တတိယအရွယ်ဖြစ်တော့ဒုက္ခနာ90ကျော်တယ်နော်အဲ့ဒီရာမထလုတ်တာတောင်းလင်းဖြစ်သူတကာတကာဖြစ်နိုင်သေးသည်မရဖြစ်သူသောတာပါနဲ့ဘာဖြစ်လို့တော့သွေးဆုပ်တဲ့လောက်ညာဆုပ်မှာနော်မှန်ပါဗျာသွေးကောင်းလို့ညာတက်တာလေမှန် ညာငါသွေးမိရတာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့ပထမအရွယ်ကပါဒုတိယအရွယ်ကပါတတိယအရွယ်ကပါဆိုသွေးတိုင်းပြောရမှာပေါ့ဟုတ်နော်အခုတော့သူတို့ကပထမအရွယ်လဲပဲလောလဲမစီအဲပဲလောလဲမစားလဲလဲမစီဒုတိယအရွယ်လဲဒီတိုင်းတတိယအရွယ်လဲဒီတိုင်းသူတို့မှာတောင်းစားရတဲ့ဘဝရောက်ခဲ့လေတဲ့ဖရာဟောတာလေဟုတ်နော်အဲ့တော့သူ စာလိုပြောကြဆိုဆိုရင်ကာလောဘကတိတတနာဆိုတာအဲ့ဒါအချိန်ကနေတို့ကိုဝါမြုပ်ခံရတာအချိန်ကတော့သွားနေတာပဲလေတို့ကမိမိကြီးနဲ့နေတော့မိမိကြီးနဲ့နေသူဒီအချိန်ရဲ့ပါဇတ်သေးကိုကိုယ်အရွယ်ကိုထိုးထည့်နေတာနဲ့တူတူလေးဟင်အဲ့ဒါအချိန်ရဲ့ဝါမျိုးချင်းခံရတော့သူတဲ့ဗျပဲလော်လဲမဝါလှဲလဲမစီနဲ့ကုံသွားတာလေ အဲ့တော့အချိန်ကဝါတော့ဘာဖြစ်တုံတို့ကာယီတွေကုန်တာပေါ့ကာညောင်းဖြစ်တဲ့အချိန်တတိကုန်တာကာယီကုန်တာမဟုတ်ဘူးလားတို့ဟိုရန်ကုန်နယ်ပြောရင်တော့ဟိုကြံရီဆိုင်ကကြံကြောင်းလို့နေမှာပေါ့ကြံရီဆိုင်ကကြံကြောင်းပဲလို့နေတော့ဟင်တလိမ့်ပြီးတလိမ့်လှိမ့်ပြီးကြိတ်တာဘယ်လိုနေတော့အဖပဲကြံတော့ထားသဘောဘယ်လိုထားတော့ဟုတ်ကလား သွားမယ်ရီဝေးရီအမိုက်ဘူးရီဝေးမိုက်ပုံဘူးခံရမယ်ဟင်ဟင်ဟင်ကာယီကုံရင်ဘူးခံရမနော်ဟင်ဘယ်နဲ့တော့ဖွာရဲ့အိမ်ကလူကြီးတဲတဲလုံးဒီလောက်လှုပ်ကြွေးနေရကျေးဇူးရှိပါတယ်အိမ်ကောင်းရင်ဟိုပါလားအိမ်ရှိကန်းလေးမှာသူ့နေပါစေဆိုပြီးပက်လက်ကလေးမထားနိုင်ဘူးလားတုံးရထားမဟုတ်ဘူးလေတလာထားတို့တစ်နှစ်ထားတို့ တသက်လုံးကလေရှားပွေကျွေးလာတာအိမ်ကလူကြီးကြီးစုများပါတယ်ဟင်အရေးကုန်တော့ပဲပို့လိုက်မလို့ရေဝေးဟုတ်လားမှန်ပါဗျာဒါရဖို့ကရေဝေးစာကြီးပေါ့ဟင်ရေဝေးစရာယူထားတာရေဝေးစာကြီးပေါ့ဟုတ်နော်ဟင်အဲ့ဒါကာလကအမျိုးခံတော့တို့မှာကံကုန်သဘောတကယ်လို့တို့က ဘဲလော်ဝါရင်လှဲစီမယ်ဆိုအမှတ်နဲ့နေလို့ရှိရင်အချိန်ကိုတို့ကမြူတာအဲ့ဒါအချိန်ကိုတို့ကပြန်မြူတာဟုတ်နော်အမှန်နဲ့တို့ကလုတ်ခဲ့ရင်ဘဲတော်တော့ဝါပါဟုတ်ဗျာလှဲစီရင်ဝါခိုင်းတာပါဟုတ်နော်လှဲဘော်ကနေဘဲတော်ဝါဖို့ပြောတာအမှန်နဲ့လုတ်ခဲ့ရင်အချိန်ကိုတို့ကမြူမှာနော်နော် အဲ့တော့အချိန်ငိုတို့ကမြူတော့ဘာဖြစ်သလိုအမှတ်ပေါ်အမှတ်ထက်သွားရင်တို့စားလို့တို့ရိုရိတ်တာပြောပြောရင်တော့အမှတ်တက်တဲ့ပေါ့အမှတ်တက်တော့ညာရီတက်တာပေါ့နော်အမှတ်တက်တော့ညာရီတက်တာပေါ့အမှအကောင်းလေးလေးဓမ္မပေါ်ဓမ္မတက်လေးလေးအမှတ်ထက်လေးလေးညာရီတက်လေးလေးပဲလေဟင်အဲ့ဒီကမှညာအကောင်းတော့အသိညာကပွင့်ပြရတာမှညာမပါဘဲနဲ့အသိညာဘယ်လို့မှပွင့်လို့မရဘူး ဟုတ်နော်အဲ့တော့မှတ်ညာကလည်းအမှတ်ကဓမ္မပိဓမ္မတင်ပေးနိုင်ပါထင်နော်အမှတ်တင်လို့အမှတ်တက်သည်ဆိုတာဓမ္မပေါ်ဓမ္မထမ်းမိသွားတာပြောတာအမှတ်ဆက်သွားတာကိုပြောတာဟုတ်နော်အမှတ်တက်ပြီဆိုရင်ညာရည်ထက်မလာဘူးလားတို့ကကာလကိုမျိုးရင်တို့ကညာရည်တက်မယ်ကာလကတို့မျိုးလို့ရှိရင်ကံရည်ကုန်မယ်ကံကုန်မယ်ဟင်တို့က အဲဘက်နေတို့ရှိသမျှအချိန်နဲ့အရွယ်ပြည့်နေတဲ့တဲ့ကိုတို့အရွယ်ဘက်ကနေပြီးတော့အချိန်ကိုမျိုးနိုင်လို့ရှိရင်တို့ကညာညီတက်မှာနော်ဟင်အဲ့တော့သူအမျိုးခံမလားကိုမျိုးမလားဒါမေးရမှာပဲကိုကမျိုးမေးဒါကပြောတာပြောတာပြောတာအခုကဘယ်နဲ့လို့ဟိုကာလကကာလကတို့မျိုးနေသလားတို့ကကာလကိုမျိုးနေသလား ဟုတ်ကလားဘယ်လောက်ကြာပါတို့ကြာပါပြီဗျာဟုတ်ဗျာဒီဟွာနဲ့ပြောရင်တော့အဲစစ်စစ်တူဖားနဲ့တွေ့ပြီးနဲ့တွေ့တယ်စစ်တူဖားမွေပြားမျိုးတာလေအရင်တော့ဓာတ်ပုံနဲ့တွေ့လိုက်ပါသေးတယ်ဟင်စစ်တူကဖားကမွေပြားမျိုးတာဘယ်လောက်မျိုးထားတော့ဆိုအမီလေးပဲကြာတော့အခုတည်းတို့အသေးအပိုင်းချမ်းနေဆိုတော့ဘယ်လောက်မျိုးထားတော့ကာလာက ဟုတ်ကလားဘလောက်ကြာတော့ပြီးလေကြာတော့လေနောက်ပြန်ထုံဆုံးဆုံးနိုင်မှာမလားဟေးဟေးနောက်ပြန်ဆုံးနိုင်မှာမလားတို့ဟာဒီဘုရားကာလဘက်ကတို့မျိုးလာတာအချိန်နဲ့ရွယ်ရှိဘာဖြစ်လို့တို့တို့လဲမစည်းလို့ပဲလော်ပဲထိုင်ဝါနေကြတာလဲစည်းလို့လားစီးဘူးစီးဘူးခင်ဗျားတို့အဲ့တော့ကာလရဲ့အမျိုးခံနေကြရတယ် ဟင်ကာလနဲ့အမျိုးခံတော့တို့ခုနပြောတဲ့ကြိတ်ဖတ်ကတော့တလိမ်ပြီးတလိမ်ပါလို့လို့အရေကုံတော့ပဲရောက်ရေဝေးရောက်တယ်နော်ကြံရီကဘသူတောက်မယ်ထင်တော့ပြောဗျာအထက်အထက်ကမှားတာလားအောက်ကမှားတာလားအဲ့ဒီကြံရီကအောက်ကမှားဟင် ။ဒါရင်အဲ့ဒီကြံကြီးကအထက်ပိုးရမှာလားအောက်ပိုးရမှာလား။အောက်ပိုး။အောက်ပိုး။အောက်ပိုးကြီး။ဟုတ်ဗျာ။ဒီကြံဘက်ကတော့ရေဝေးသွားပြီ။အဲသူကတော့စိတ်ချရပါတယ်။ကြံကြီးကဘယ်သွားကြမှာတော့။အောက်ပိုး။ဟိုလောက်တော့ဘူးဗျာ။ဟေးသွားခြင်းသလား။သွားခြင်း။လွတ်ပလန်မျိုးမှာ။ဟုတ်ကလား။သွားခြင်းသွားမှမှန်သေးတာနဲ့ဒီတိုင်းကြီးနေရင်တော့သွားခြင်းသေးလို့ပဲပြောမှာပဲလေ။ ဟုတ်နော်အဲ့တော့တို့မှလည်းအချိန်ကတပြေးပြေးနဲ့ကုန်းလာပြီကိုရွယ်နဲ့ကိုသားကြီးတော့ခုမနေ့ပိုင်းလားနေ့လယ်ပိုင်းလားဟုတ်ကလားဗျာဟင်နေ့လယ်ပိုင်းကတော့ပါတော့ပဲလောဝနေတာလားလက်ပေါ်တက်စီလိုက်နေတာလားပါတယ်တဲကိုတင်းနေအခုခါကားသားပြီလားပါတော့ဟင်ဟုတ်ကလားဗျာဟင် ဖင်မြဲမြဲထိုင်ရလားဟင်ဟင်ဖင်မြဲမြဲထိုင်မဖြစ်မောင်းလဲပေါ့ဟင်ဟင်ဒုက္ခသာလုံနေအချိန်နဲ့ရွာရတော့သွားနေမှာပဲလေဟုတ်နော်အချိန်နဲ့ရွေနေကတော့သွားနေမှာပဲဒုမသုံးလည်းကိုမှာပဲသုံးလည်းကိုမှာဒုက္ခဒုလို့ဒုလို့ဖို့အရေးကြီးဆုံးအဲ့တော့ခုနကဒနာဗလာတထေသာ မောင်နှံကတော့ တရောင်သားဘဝရောက်သွားတာထင်တယ်ဟုတ်နော်သူအိုကြီးချက်မအကြီးတွေအကြီးတွေကြီးပလားနဲ့ဘာမှမထူဘူးဟင်ရှိသမျှစီဘွားတမီးရှိတမီးလက်ထဲတမက်လက်ထဲအားရမှာตาရှိတော့ตาလက်ထဲချွေးမလက်ထဲအားရမှာအသက်ကြီးလာပြီဆိုရင်ဟင်ကိုကိုယ်တိုင်လုံနိုင်သေးလို့လားမလုံနိုင်သေးသူတို့အာကိုကမှာ သူတို့အာရမဟင်အဲ့ခါကျတော့ကိုသုံးညင်တာလေးရှိပဲနေတော့အဲ့တော့ဒနာပလာနဲ့ပါတူတောင်းစားမှာဟင်ဟုတ်ကလားဗျဟင်တို့လည်းတောင်းစားရတော့မယ်ဗျဟင်ကြီးပလာကတော့အခုတို့အရွယ်ကြီးတော့ကြီးပလာကတော့ပြောင်ပြောင်လက်လက်လားမွဲမွဲ၆၆လားမွဲမွဲ၆၆ပါဗျာ ဟင်ဟင်ကြီးပလာကလည်းမွဲမွဲ၆၆ဖြစ်နေပြီဗျအရင်တော့ကလူပြောင်ပြောင်လဲလဲမဟုတ်တော့ဘူးဟုတ်နော်ဟင်ကြီးလာရင်တောင်းစားရမနော်ဟင်ဟုတ်ကလားဘယ်နဲ့တော့မဖို့တောင်းစားရုံမလားမှန်ပါတယ်ဟင်ဟုတ်ကလားမှန်ပါတယ်ဟင်အဲငါဘာလေးသုံးရင်လို့ခုမဟာမြိုင်လာတာကိုအတောင်းလုပ်ကြလားမလုပ်ပါဘူးဟင်ဟင် ငွေဟိုလိုဇယိတ်ကဘလောက်ပဲဟိုတို့ဘာလေးကဘာလေးနဲ့ဘလောက်လေးပြီးပါအောင်ဆိုအမိဟာကလည်းမမများဘူးလားသာသေးလားအဖေကလည်းဒီလောက်ကြီးတောင်းသာသေးလားပါတယ်ဗျာဟုတ်ကလားဟင်အဲ့ဘယ်နဲ့တို့တောင်းစားဖြစ်ခြင်းလားဟုတ်နော်တကယ်လို့တို့ကခုနကပဲလော်ဝါရင်လဲစီရင်ပေါ့ နော်တို့သောတာပန်ဆိုတာခုနပြောလဲပြောခဲ့ပြီးပါပြီခြူတာလေးစားရင်ကြက်မပါသေးဟင်အဲကြက်ကတွေးရတာမဟုတ်ဘူးလားအဲအတွေးကြက်မပါဘဲနဲ့ဟိုမှတ်နေရင်ခြူတာနဲ့တီတာခြူတာနဲ့တီတာဒါပဲရှိမှာပေါ့အဲ့ဒါတီလာပါအဲ့ဒါသိက္ခာတင်တီလာပါအဲ့ဒါတရဏဂုံပါဟုတ်ဗျာဟိုယူတော့ကတော့ဓမ္မတရဏံကိစ္ဆာမိပေါ့ ဒီမှာတော့အဲ့ဒါဝါတယ်ဝါတယ်မှန်တယ်အဲ့ဒါတရဏဂုံမေတ္တာဓမ္မတရဏကိစ္ဆာမိပါဗျာဟုတ်နော်တစ်ချက်ဝါလိုက်ရင်တစ်ချက်အတွေးမရဘူးလားမရပါဘူးတခါသီလစင်ကြင်နေတာပဲအဲ့ဒါသီလသိက္ခာပါသီလသိက္ခာအကောင်းတော့စိတ်မတည်နိုင်ဘူးလားကြာတော့မှတဲ့နေရာရှိမှာဟင်မပါများရင်မှတဲ့နေရာရှိတော့မှာပေါ့ချက်ချင်းတော့မရနိုင်ဘူးဟုတ်နော်နောက်တော့ခြိုးတဲ့အကြောင်းလေးမသိနိုင်ဘူးလားသိပါပါဘူးခြိုးတာလေးအစာအဆုံးလေး သူ့သူ့သာမှတ်ချင်းလေတို့တို့မခရတာတော့ဘယ်ဘက်အော်အန်ကောက်ဘယ်ဘက်ကဝါလို့ရှိရင်ဘယ်ဘက်အော်အန်မှာတတိထားပါတယ်ညာဘက်ကဝါရင်ညာဘက်အော်အန်မှာတတိထားရပါတယ်ထားကြည့်ပါတတိအဲ့ဒီသာထိုင်ချထားလိုက်သူဟာသူပြလိမ့်မယ်ဆုံးအောင်နာကြည့်ဟုတ်နော်မှန်ပါဗျာအဲ့လိုမှတ်သွားရင်လည်းချိုတာနဲ့တိတာဒါနှစ်ခုရှိတယ်ဘယ်တော့သုံးသုံးချိုတာနဲ့တိတာစားရင်ပြောက်စားရင်ပြောက်တစ်ခါဝါမှတစ်ခါချိုတစ်ခါပြောက်ဟုတ်နော် ဟင်အချိုးတွေရှိသမျှကိုမျိုးချတော့ဘာသာထဲဘာကြံရေးလို့တော့ဘာကြံရေးဘာရှိအဲ့ဒါတိသွားလို့အစွဲပြုတ်သွားရင်ပြုတ်တဲ့နေရာပြတ်ထားပဲဟုတ်နော်ပြုတ်တဲ့နေရာပြတ်ရင်ငါးပါးသီလမမြဲနိုင်ဘူးလားမမြဲပါဘူးအဲ့ဒါကိုနေသသီလခေါ်ပါတယ်သောတာပန်မှမြဲပါတယ်ဟုတ်နော်ဟင်တို့တာမန်ပုထုဇဉ်ကစောင့်စည်းတဲ့အတွက် ကိုယ်နဲ့နှုတ်တော့ပါရင်မပါမှာစိတ်ကတော့ပါသေးသနော်တတိမရှိရင်စိတ်ကတော့ဘာလို့ကြက်မြင်မတတ်နိုင်ဘူးလားကိုမတတ်တော့ကြက်တယ်မှသွားပြီးတော့ဒါလေးဆိုတာလာဦးမှာငသိန်းသမားနဲ့တွေ့တော့ပဲလှုပ်လှုပ်တော့ဒီကောင်ပါမထင်းနေကင်းနိုင်ဘူးပုထုဇဉ်မှာငါးပါးသီလမမြင်နိုင်ဘူး အဲ့ဒီအရိယာဖြစ်တဲ့ပုဂ္ဂိုလ်မှာ၅ပါးသီလမြဲတာဗျဟင်ဒီလိုဆိုလို့ရှင်ကာလကိုတို့ကမြူလိုက်တဲ့အတွက်တို့မှာညာရည်တွေတက်မလာဘူးလားတက်ပါဘူးအဲ့ဒီကကြာရင်တော့အဲပြုံးမှာအဖေမအမြိုင်မသွားဘူးလားအမေတို့မအမြိုင်သွားအောင်သွားဘူးလားသူများသွားမှာတယ်လေဘလောက်လူတော့မေးရဲ့လာမှာအဖေဘလောက်ယူသွားမလဲနဲ့လာမှာဗျာကိုသာသီလရှိခဲ့ရင်မလာနိုင်ဘူးလားလာနိုင်ပါဘူး ဟင်မစားနိုင်ဘူးသူအဖေဘူးမွေးလာတာဟောတာလေးကအမေဘူးဝဲလာတာမစားနိုင်ပါဘူးသမီးရဲ့ဆိုတော့နည်းနည်းလေးဖြည်းဖြည်းနဲ့လာမှာဗျာအဲ့လိုကောဖြစ်မခံရင်ဘူးလားခံပါဗျာဟင်တထောင်သားကအဲ့ဒါဆိုလွတ်မယ်ဗျာဟင်ဒါဆိုတောင်းစားဖို့လိုသေးလားမလိုပါဘူးဗျာဟင်အဲ့တော့တို့ဒါတွေကိုဘယ်နဲ့တော့တထောင်သားနဲ့တော်ပလားဟင် ဟင်တထောင်စားဖြစ်ချင်တာလားဟင်တထောင်စားကလွတ်အောင်ကိုလှုပ်ပြီးဗလားမလောက်ရသေးဘူးဆိုရင်ဖြစ်မှာသေးချာနေပြီပဲဟင်အဲ့တော့တို့ဒီကနေ့ဟိုဘာတွေဘလောက်များများပြောပြောခုနပြောတဲ့ဘာတော့ပဲတော့ဝါရင်လဲသိရင်လားအလုတ်လုတ်ရင်းနဲ့မှတ်သားမှာတို့ရဟများလို့တခုတည်းမလုံနိုင်လို့ပြောတာပါလုံနိုင်ခြင်းမရှိလို့ပြောတာပါ ဟုတ်ဗျာလုံနိုင်ခြင်းမရှိလို့မလုံဖဲနေရင်သွားမနော်ဟုတ်တော့သွားမယ်သွားမယ်အဲ့တော့တို့ကဖရာသားသမီးမီဗုဒ္ဓဘာသာအမိခံပြီးရင်အောင်လန်းတော့ပိတ်တင်မဗျာပိတ်အောင်လဲကြိုးစားဗျာကဲနာကြစို့တော်ကျေးဇူးပါ အဲဗျာလူကြအောင်စုဒီအောင်စုမောတာအေးဗျာပြီးပါတော့မောလိုက်တာဗျာဟမ်မနေ့ကအဲမနေ့ကမဟုတ်တမမနေ့ကဒါသီဒီပြမနာတွေလေမောလို့ပြောတာတို့ဖုန်ကြီးပြောနေတို့ဆရာဖုန်ကြီးကဒေါသဖြစ်ရင်ပြောရင်ငင်လို့ရင်သေးပါမှငါရင်ဒီပေါက်ပါမှကိုယ်လည်းတို့ပြောရတာမောထားဗျာဟင် အဲတော့ပြင်မနာကသမီးကပြောတယ်အခုကဘယ်လိုတော့ဆိုတပည့်တော်တို့ထိပေါက်ပါမှာလေအခုရောင်ကုန်နေပေါ့အော်မအင်းအင်းဟင်အနေတော့အထိပေါက်ပါမှာဆိုဒိုးဘက်ကတော့တီပါမှာတဲ့ပါတော့ဟင်အဲနင်တို့ဘက်ကဒီပေါက်ပါမှာဆိုတော့ဒိုးဘက်ကဒီဒီပါမှာလည်းပါတော့မှာပေါ့ လူကြအောင်တို့အလူပွဲချင်းပါအောင်တို့ဟင်စိတ်ကတော့ဖြင့်ဘာလူမဲဘာလူမဲလို့ဆုံးဖြတ်ကြတဲ့ကမနောကံကုသူရပြီးသားပါပြီးပါပြီကာယကံကလည်းအဲ့ဒီပစ္စည်းကိုလှူခြင်းနဲ့ပစ္စည်းဝယ်ချမ်းကြတဲ့ကပြီးသွားပြီသို့တော်ဝစီကံကပါခဲ့တယ်နော်အဲ့တော့ကံ ကောင်းတာလုပ်လဲကံသုံးပါးသုံးပါးဗျဆိုးတာလုပ်လဲကံသုံးပါးသုံးပါးဗျဟုတ်နော်အဲ့တော့တို့ကဝစီနှုတ်ရလူအောင်ပါလူပြန်တော့တို့ပြောနေကြဒါတွေကလည်းခဏခဏပြောရမှာပဲတို့ကတန်ငါလှူတာနေသနော်ဟုတ်ဗျာဟင်အဲဘာတို့သူတို့ဆိုရင်မဟာဗောဓိမြိုင်ကိုတော်ကြီး လှူမယ်ဆိုလာတာဒီမှာတို့တန်ခါစီတီရောက်လို့လားဟင်တန်ခါစီတီတို့စိတ်မရောက်ဘူးဟင်ပုဂ္ဂိုလ်နဲ့ဒီမေးတင်တဲ့ဟုတ်နော်မဟာဗောဓိမြိုင်ဆိုပုဂ္ဂိုလ်ရဲ့အမိမဟုတ်ဘူးလားတန်ခါအမိမဟုတ်ဘူးဟင်တန်ခါအမိမဟုတ်ဘူးတို့ကတန်ခါစီတီရောက်မှတို့လိုချင်တာရမှာဟုတ်နော် ပိုးကိုလောက်လှူသွားရင်တော့တို့မလို့မလိုချင်တာပဲရမယ်လိုချင်တာမရနိုင်ဘူးဟုတ်နော်ဟင်အဲ့တော့လိုချင်တာယူမှာလားမလိုချင်တာယူသွားမှာလားလိုချင်တာယူသွားမှာဟုတ်မေးမေးရင်တော့လေဖြောင်းလို့ဟေးဟေးဟေးလုတ်တော့တာဆောင်တီးတယ်ပိုးကိုဆွဲနေလို့တော့ပိုးကို တို့ကိုယ်တိုင်မှညာမရှိရင်တို့ဘောကိုခံမှန်းနဲ့ကြီးညိုရမှာနော်ကိုခံမှန်းကသူ့ရှိတာတဲ့ကြီးနေရင် အထင်ကြီးမှုနဲ့သွားမှာတဏှာဝင်မနော်နော်သူ့ရှိတာကတို့ခံမှန်းတာတဲ့ပိုးနေရင်တို့အထင်ကသေးသွားမနော်အထင်သေးမှုနဲ့ဆိုရင်မာနပဲဝင်သွားမှာဟုတ်နော် အဲ့တော့တဏှာပဲမာနပဲဝင်သွားရင်တို့လိုချင်တာမရနိုင်ဘူးဟုတ်နော်အဲ့တော့တို့လိုချင်တာရဖို့တို့ကကြိုးစားရအောင်ပါဟုတ်ဗျဟုတ်နော်တန်ခါတန်ခါဒါလူတိုင်းပြောတာပါဘုံကြီးတော့သူတို့ကြားဘူးပြီးသားပါဟင်တန်ခါပါပြောတာတော့ဖယားရှင်ကျင့်တယ်လို့ကျင့်လို့သိတယ်လို့သိနေတဲ့ညာကိုပြောတာ ပုဂ္ဂိုလ်ပြောတာမဟုတ်ဘူးဟုတ်နော်ဒိဋ္ဌိသီလတာမညေနတာဟတောဂတိတောတံကောဆိုဒိဋ္ဌိဖျားမြင်တယ်လို့လေသီလဖျားခြင်းတယ်လို့ကျင့်တာလေဖျားမြင်တယ်လို့မြင်၍ဖျားခြင်းတယ်လို့ကျင့်တာသို့မဟုတ်ဖျားကျင့်တယ်လို့ကျင့်လို့ဖျားမြင်တယ်လို့မြင်နေသူတည်းတာဟတောဂတိတောပေါင်းစုထားတာတံကောတံကာလေဟုတ်နော်ညာနော်ညာနော်ပုဂ္ဂိုလ်ပြောတာဟုတ်ဘူးနော်ဟင် အဲ့တော့ဖျားမြင်တယ်လို့မြင်လို့သိတယ်လို့သိနေတဲ့ညာသည်သူ့ကိုပဲသုပတိပါဏကောင်းကောင်းကျင့်သည်ဟုတ်ဗျာညာမပါရင်တော့တို့ကပမာလည်းဖြစ်သည်အညာသားလည်းဖြစ်သည်အဲ့တော့အညာသားအညာသားလူညင်လို့မှာပဲဗျာအညာသားညင်တို့လွန်မှာမဟုတ်ဘူးမမှတ်တဲ့အချိန်ကအညာသားညင်တိုင်းသွားပါပဲလေဟုတ်နော် မှတ်နေတဲ့ချင်းအညာသားညင်ဝင်ဦးမလားမဝင်ဘူးညံဝင်နေညင်မဝင်ဘူးဟုတ်နော်တွေးနေညင်ဝင်မယ်မှတ်နေညံဝင်မယ်ဟုတ်နော်မှတ်နေတဲ့ချင်းဟာတန်ခါပဲလေမမှတ်တဲ့ချင်းဟာပုဂ္ဂိုလ်ပဲလေဟုတ်နော်ပုဂ္ဂိုလ်ကတော့အဲတယုတ်ကဖြစ်တဲ့အဲယဟန်ဒီတယုတ်ညင်ပါမှာပဲဗမာကဖြစ်ဗမာညင်ခရင်ဖြစ်ခရင်ညင်ရှမ်းဖြစ်ရှမ်းညင်ပါမှာပဲ ဗီဇာသွေးထင်တယ်နော်မှန်ပါမှန်ပါပေါ့သူကသူတို့လည်းပဲမှတ်နေတဲ့အချိန်တွေးပြေးအောင်မလားအဲ့ဒီချိန်ဟာညာပဲလေအဲ့ဒါသုပတိပါဏကောင်းကောင်းရှုသည်ဥစုဖြောင်းဖြောင်းဖြစ်နေသည်အဲ့ဒီကိုအမှတ်ကိုတပြောင်နဲ့မှတ်နေရင်ဖြောင်းဥစုမဟုတ်ဘူးလားမှန်ပါအဲ့ဒီတိုင်းမှတ်နေနှလုံးသွင်းကောမမှန်နိုင်ဘူးလားမှန်ပါညာရမဖြစ်နိုင်ဘူးလားဖြစ်ပါဘူးဖခင်သာသနာနဲ့လူဘဝကြုံတုံးကျင့်သင်ကျင့်လိုက်တာကျင့်တာသာမိသိပฏิပါဏ ဟုတ်နော်ဒါချင်းသိချင်းလိုက်တာကျန်တဲ့လောကီအာယုံကဘုရားသာသနာနဲ့တွေ့တွေ့မတွေ့တွေ့အချင်းမရွေးချင်းနိုင်တာပဲဟုတ်နော်ဒီချင်းကတော့ဘုရားသာသနာနဲ့ဂျုံတုံးမှကျင့်ရတာမဟုတ်ဘူးလားဟုတ်နော်တို့သာသနာကဘယ်ကိုဥတီထားတယ်လဲအနာတ္တနဲ့ဝိပဿနာဉာဏ်ကိုဥတီရမှာအနာတ္တနဲ့ဝိပဿနာဉာဏ်ကသာမဲ့ဖူဟိုမလားဖူလားမဟုတ်ဘူးလားနိဗ္ဗာန်လမ်းပြမှာဟင်အနာတ္တနဲ့ဝိပဿနာဉာဏ်အဲ့ဒီတော့မှာလေ ဟုတ်နော်အဲအဲ့ဒါကျင့်သင်ကျင့်တိုက်ထားတယ်ဗျ။ဉာဏ်နဲ့လောကီကာမအာယုံကျင့်နေတာတွေကတော့ဒါကတော့ခီးသွားဟန်လွဲပဲလေဘယ်ဘဝရောက်ရောက်ရတာပဲလေအထူးကျင့်ဖို့လိုသေးလို့လားလိုပါဗျာဟင်တို့ငငယ်တုန်းကတို့ရွာကဖျားဖူးပန်လို့ပြောတာဘိုးမှန်ပြောသလိုပြောရတော့ပါဟင်တို့နာမည်ကမောင်ငိမ့်ကိုမောင်ငိမ့်ရာ ကိုမရမို့ကိုချစ်ရမယ်ဆိုခွေးဘဝတော့ကနဲ့တလားกว่าတော်သတင်းတလားဟုတ်ကလားဟုတ်နော်ဟုတ်ပါဟုတ်ပါဟင်ကိုသားသမီးမို့ကိုတောင်ဟောစင်ကြည့်ရမယ်ဆိုကွာကြက်အောင်ကြက်ဘဝတော့ကဘလောက်များတော့ကွာတခါပေါ့လေကဆယ်ကုန်တယ်ဟုတ်ဗျာဟင်ဒါတွေကဘယ်တော့ဖြစ်ဖြစ်ကျင့်လို့ရတာပဲဟုတ်ဗျာခရောင်းကြိုင်မနေနဲ့ ခီးသွားဟန်လွယ်ပြီဟုတ်နော်ခီးသွားဟန်လွယ်ပြီဟုတ်ဗျာခီးသွားရင်တိပင်ရိတ်အောင်အဲတွေ့ရသူချင်းခမဘယ်ကလာတော့အဲခမဘယ်သွားမလို့တော့မိများမိဟုတ်ကဲ့ဆိုဒီဒီတော့တိပင်ရိတ်ကထွက်တော့အဲသွားပါဦးမယ်ဆိုသူလည်းသူလမ်းသွားမှာကိုလည်းကိုလမ်းသွားမှာသူလည်းကိုတော့မလိုက်ဘူးကိုလည်းတော့တော့မလိုက်ဘူးဟုတ်နော်ခီးသွားဟန်လွယ်ခီးသွားဟန်လွယ်ကြုံတော့ဟင်တိပင်ရိတ်အဒူနာတော့ ဟင်သူ့သူ့ဘာသာလေးထိုကြွေကိုဘာသာလေးထိုကြွေထင်တယ်ထုတ်လာတဲ့အကန်တုပ်ကလေးလေအဲ့ဒါနဲ့ပြီးရမှာသူခေါင်းကြိုက်မနေနဲ့တာမိသိပฏิဘာနာကျင့်သင်ကျင့်တိုက်ထားစွာခုနအနာတနဲ့ဝိပဿနာညာဟင်သူကမဲ့ခင်လာကနေမဲ့ပို့မဲ့ကိုယ်စလေတွေမဟုတ်ဘူးလားအဲ့ဒါတန်ကညာကိုပြောတာနော်အကျင့်ကုံအာယုံပြုရင်တန်ကဟုတ်နော်ဟင် တို့ရန်ကုန်ကထွက်သွားတဲ့ကိုတော်ကြီးဆိုရင်ရန်ကုန်ထွက်ကိုတော်ကြီးအာယုံပြုရင်ပါတော့အခုလာတာဟောတန်ငါစီလာတာလားတို့ရန်ကုန်ထွက်ကြီးစီလာတာလားတန်ငါစီလာတာဗျာ တို့တို့ငငယ်တုန်းကပြောသလိုကိုပြောချင်တာနင့်ဖျားစုနင့်မိုးချိုးပြေးဆိုတာရန်ကုန်ဆိုရုံးကိုမယုံနာဗျာတို့တော့အချိန်ခိုင်းဦးမှာယုံတော်မူပါဗျာဟာမယုံဟေးဟေးဟေးဟေးငါတို့ရန်ကုန်ကထွက်သွားတဲ့ကိုတော်ကြီးပေါ်ကွာငါတို့ရန်ကုန်တုန်းကဘယ်လူကွာနဲ့လာအောင်မှဟင် ဒါဟိုတို့ဘာတော့ဟိုသင်္ကန်းညုံတို့တို့ရောက်ခွက်တကားဒီပါသေးလားဒီလေတို့ကိုရကြအမိလှန်ချိုးမှာပါသေးလားဘယ်တော့ကဘယ်လိုကြီးပေါ်ကွာဟိုဘာတော့တသောနိုင်ဘွဲတက်ကလာကစားပြောခါတို့တို့တဲ့အတူနေနေလေဟင် တသောင်းတိုင်းဟိုဝဲမှာဟိုတို့ကဓာလိုက်တာဟိုဗျာဒါဒါဆိုဘာလို့ဘာလို့ဘာလို့ပြောတာအဲ့ဒီမှာလူပြဲလုံးမဲ့အကောင်ကဘယ်သူမှမလုပ်ချင်ဘူးကျန်လာတာလုပ်ချင်တာလူပြဲဘယ်သူမှလုံးမဲ့လူရှိတော့ဓာလိုက်တာပဲထွက်ပြီးလူပြဲကြီးလို့ပါအဲ့ဒါတော့လူကြုံရင်ပြောသေးဗျာကိုတော်ကြီးဘယ်လိုကျင့်နာဘယ်နဲ့ကျင့်နာတခါမှမပြောဘူးဘယ်တော့ဘောကွာတသောင်းတိုင်းမှာတက်တာတော့တော့ ဆွဲလို့ပါတယ်ခင်ဗျာဟောဝီစီလည်းပါသေးလားဟောဝီစီလေးလည်းပါသေးသလားဟင်အဲ့ဒီတဲကဒုစီလာတာဟုတ်လို့လားဗျာဟင်ဟင်ဟင်အဲရာဟုတို့အတူနေတွေပို့ဆိုသေးသူဘောဒီမြိုင်နဲ့ပြီးသွားမှာဒုစီစီမရောက်ဘူးရောက်ဘူးပေါ်ပါမလားဟင်တန်ခဂုံအာယုံပြုနော်ပုဂ္ဂိုလ်ကတော့သူ့ညင်သူ့စိတ်အတိုင်းရှိမှာပေါ့တန်ခဂုံအာယုံပြုရင် အထင်ကြီးလို့ရောကြီးလို့ရောရသေးလားမရပါဘူးပေးခွင့်ရောရှိသလားမရှိပါဘူးအကျင့်ကုန်များကြီးလို့လည်းမရဘူးသေးလို့လည်းမရဘူးအပြစ်မကင်းဘူးလားဗျာအပြစ်ကင်းတယ်ဗျာဟုတ်နော်ကြီးလို့လည်းမရဘူးကြီးခွင့်လည်းမရဘူးသေးခွင့်လည်းမရဘူးလေဟုတ်နော်ဟင်ကြီးခွင့်လည်းမရဘူးသေးခွင့်လည်းမရဘူးအဲ့အကျင့်ကုန်အာယုံပြုအကျင့်ကုန်အာယုံပြုတော့ ဒီကနေ့ဝတ်တဲ့တာမဏေလေးကနေဘုရားဖီတီပါတယ်တို့နဲ့အကျင့်တူတွေလေဟုတ်နော်တို့နဲ့အကျင့်တူအတိတူတွေမဟုတ်ဘူးလားဟင်ဒီကနေ့ဝတ်တဲ့တာမဏေလေးကနေဘုရားဖီတီပါတယ်တို့တင်နာညုံကထွက်တဲ့ကိုတော်ကြီးလောက်ဆိုရင်ပုဂ္ဂိုလ်တူပဲလေစေရနာတစ်ခုဟင်အကျိုးပေးတစ်ခုပဲရမယ် အဲ့ဒီအကျိုးပေးရလည်းမတန်ရှင်းနိုင်ဘူးဟုတ်နော်တန်ခါကိုအာယုပြုရင်တန်ခါဆိုအကုန်ပါသွားတာမဟုတ်ဘူးလားအကုန်ပါသွားတာနော်အဲ့တော့အခုရှိနေတဲ့လက်ရှိတန်ခါတောင်တိမ့်တဲ့တန်နဲ့ချီရှိမှာပါဟုတ်နော်ဒီလိုဆိုဘုရားရှင်ကနေပြီး2500ကျော်ဟောတန်ခါပေါင်းဘယ်လောက်များမထင်တော့ဘူးများကြီးနော် အဲ့ဒီ2500ကျော်တန်ခါတို့အခုလက်ရှိပွင့်နေတဲ့တန်ခါနဲ့ကင်းလို့လားမကင်းပါဘူးသူတို့စီရဆက်လာသူတို့စီရဆက်လာနောင်ပွင့်အောင်မဲ့တန်ခါဒီကောတို့လက်ရှိနဲ့ကင်းလို့လားမကင်းပါဘူးကင်းမှုတရားတွေသင်ပါအဲ့တော့ဘယ်လောက်များမယ်တင်တော့ဟိအဲ့တော့များတော့သူတို့စီအာယုံပြုတာစေတနာအများကြီးဖြစ်တဲ့အတွက်အကျိုးပေးကောဟမ် များပါတယ်အဲ့တော့အကျိုးပေးများများလိုချင်သလားနည်းနည်းလိုချင်သလားလောဘကြီးတာဟင်ဟင်လောဘကအဲ့လောက်ကြီးတာရန်ကုန်မှန်းသိတာဟေးများများလိုချင်တာတဲ့ဟေးပြီးတော့လဲဘာတော့အဲအပြည့်ကင်းတဲ့စေရနာအကျိုးပေးကိုလိုချင်တာလားဘိုးတို့လောက်ကြိုက်လိုချင်တာလား ဟုတ်ကလားအခုလောက်တော့အပြေကင်းတာလောက်သလားသူ့သလားပိုးတို့လောက်ကဲ့သူ့နေသလားအခုအခုအခုအခုအခုဟင်ရန်ကုန်မှာလောက်တာရန်ကုန်ထုံးစံပြောပါရန်ကုန်ထုံးစံပြောပါဒီမှာမဟာနိုင်ထုံးစံမပြောပါနဲ့မဟာနိုင်ထုံးစံမပြောပါနဲ့ရန်ကုန်ထုံးစံပြောပါဟင်ဟင်ဟင်အဲဘာတို့ဟိုဆုံးခံတော့ငါဆုံးခံတော့ငါ အဲသူတို့ကိုတော့တဟိုသူတို့ဟိုတအိမ်မှာတချို့၅ပါးတချို့၄ပါးတချို့၃ပါးလေဆုံးကရင်ဖိတ်တော်ကြွားတာကိုမဟုတ်ဘူးဆုံးကဆုံးကဆုံးကလေဟိုဆုံးဖိတ်လို့ဆုံးဆုံးဝါလို့ရတာလေဆုံးကကြွားတာလေဟင်အဲသူတို့အိမ်လာနေကြကိုတော့များမလာရင်ဒီကနေ့တို့ကိုတော့မလာဘူးပဲ တန်ငါလာတယ်လို့ပြောမှလားတို့ကိုတော့မလာဘူးပဲပြောမှလားပင်နေတော့ပူရိုလောက်ခိုင်းလားတော်ပြီခင်ပြောဗျာပူရိုလောက်ကလည်းပင်နေတော့ဒီနေ့တို့ကိုတော့လေးမလာဘူးခဲ့အဲ့ဒီကစလာတာအစွဲအဲ့လောက်ကြီးတာသူကဟုတ်နော်ဟင်းကြီးနဲ့တန်ငါကုံအာယုံပြုတ်ဟုတ်နော်တန်ငါကုံအာယုံပြုတ်တော့ အထင်ကြီးခြင်းသေးခြင်းမရှိတဲ့အတွက်ဒီစေရနာမှာပိုးတို့လောက်ကိုက်မရှိဘူးပေါ့တို့စာလို့တော့အာကုသို့အချမ်းသာမရှိဘူးပေါ့စေရနာတန်တန်လေးဖြစ်မှာပေါ့ဟုတ်နော်ဟင်ပြီးတော့တို့တန်ခါကုံအာယုံပြုတ်လိုက်တဲ့အတွက်ရှိရှိသမျှတန်ခါကိုတို့သွန်တသွန်နဲ့လောက်နိုင်တယ်သင်္ကန်းတသွန်နဲ့တန်ခါအလုံးလှူနိုင်တယ်ဟုတ်နော်ဝတ္ထုကတော့သင်္ကန်းတသွန်ပေါ့စေရနာကတန်ခါညှုတ်ထားတာလေ န်ခါအလုံးလှူနိုင်သည်ဟုတ်ဗျာပုဂ္ဂိုလ်ဆိုရင်တော့အဲဘာတော့သင်္ကားတစုံဘုံကြီးတစ်ပါးနဲ့ပြီးသွားမယ်ဟုတ်နော်အဲ့တော့သင်္ကန်းကအကျိုးပေးမှာလားစေရနာကအကျိုးပေးမှာလားစေရနာအကျိုးပေးပါဟေးဗျအဲ့တော့စေရနာထက်ဖို့တန့်ဖို့ဒါသာကြိုးစားစို့စေရနာထက်ကျင်တန့်ကျင်ရင်တို့ကတန်ခါကွန်အာယုံပြုစို့မမိဗလားမမိပါဘူးကဲလူကြစို့ ပန္တိပံပါရာဝတ္တာဒုက္ခတောမောသနာထာယနိဗ္ဗာနတတိသိကရိယာယဣမာနိဓာတပဝုထုနိသံဃတဒီမသံဃတဒီမသံဃတဒီမ ဗန္တိအရှင်ဘုရားမေယံရန်ကုန်၌နေထိုင်ကြကုန်သောတပည့်တော်တပည့်တော်မတို့သည်တံပါရာဘောတာဒုက္ခတော်ဆင်းရဲအလုံးမှမောသနာထာယလွတ်မြောက်ရန်လွတ်မြောက်ရန် နိဗ္ဗာန်တနိဗ္ဗာန်တအစွဲကင်းရာအစွဲကင်းရာတဏှာကင်းရာတဏှာကင်းရာနိဗ္ဗာန်ကိုနိဗ္ဗာန်ကိုသိစီကရဏထာယသိစီကရဏထာယမျက်မြင်ကိုတွေ့မျက်မြင်ကိုတွေ့ကိုယ်တိုင်တွေ့ရန်ကိုယ်တိုင်တွေ့ရန်ဥဒိဋ္ဌဥဒိဋ္ဌခြေစူး၍ခြေစူး၍ မာနိဤမာနိသွန်သွန်သင်္ကန်းသင်္ကန်းအစရှိသောအစရှိသောဤလူဝေဝတ္ထုဤလူဝေဝတ္ထုအစုစုတို့ကိုအစုစုတို့ကိုအံဃာတအံဃာတသာသနာတော်၌သာသနာတော်၌ထမ်းဆောင်လျက်ထမ်းဆောင်လျက်ရှိတော်မူသောရှိတော်မူသောအံဃာတော်အံဃာတော်အရှင်ကောင်းအရှင်ကောင်းအရှင်မြတ်အရှင်မြတ်အပေါင်းအားအပေါင်း ဒီမဒီမဆက်ကဆက်ကလူတန်းပါကိုဤလူတန်းပါကိုဤအရှင်ဘုရားအရှင်ဘုရားဆူတောင်းမယ်နော်ဣဒာမေပုံနဣဒာမေပုံနအာတဝခေယအာတဝခေယဝါဟောတုဝါဟောတုအရှင်ဘုရားအရှင်ဘုရားဘုရားတပည့်တော်ဤဘုရားတပည့်တော် ၏ဤသီလကုသိုလ်သည်ဤသီလကုသိုလ်သည်ဘုရားတပည့်တော်၏ဘုရားတပည့်တော်၏ဤဒါနကုသိုလ်သည်ဤဒါနကုသိုလ်သည်ဘုရားတပည့်တော်၏ဘုရားတပည့်တော်၏ဤဘာဝနာကုသိုလ်သည်ဤဘာဝနာကုသိုလ်သည်အာတော်တရားအာတော်တရားဤပါတို့ဤဤပါတို့ဤကုံညာကုံညာကုံကြောင်းဖြစ်သောကုံကြောင်းဖြစ်သောမေဖို့ဤမေဖို့ဤအထောက်အပံ့အထောက်အပံ့ဖြစ်ပါစေသာဖြစ်ပါစေသာအရှင်ဘုရားအရှင်ဘုရား ဣဒာနောဣဒာနောပုညပါခံပုညပါခံတပတတနံတပတတနံဒီမာဒီမာအရှင်ဘုရားရှင်ဘုရားဘုရားတပည့်တော်တို့ဘုရားတပည့်တော်တို့ယနေ့ယနေ့ယခုယခုပြုအပ်သောပြုအပ်သောဒါနကုသိုလ်ဒါနကုသိုလ်သီလကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဘာဝနာကုသိုလ်ဒုထုပုံညာဒုထုပုံညာဖို့ဘာကတော်ကိုဖို့ဘာ အားလုံးအားလုံးကြာကြာခမရခမရခမရလူတော်ဘုရားပါဘုရား ဖြင့်မိမိတို့အလိုရှိရာလောကီလောကုတ္တရာနှပြသောစုပြည်စီအောင်မြင်ကြပါစေ။